ဟိုဘာလို့ခေါ်မလို့လားဟိုသင်ကြားတဲ့မရှိတဲ့စကားတစ်ခုရှိတယ်လေဟင်အဲ့ဒါကိုခရီးရနေမသိဘူးသူကဟိုသိချင်းနေတာတင်ပါလေသူဘာကနေဒီဣတရီလာတို့သာလို့တုံးတယ်ဒါကဣတရီကိုချက်တင်ပါလေဟင်ဒီကနေတော့ဟိုကြည့်တဲ့ဒီကကိုယ်တွေနဲ့လိုက် ဟုတ်လားဒီအေရီယာနေလိုက်အဲဟိုရောက်တော့အဲ့ဒီသူတီးပဲဒီတောင်ပိုင်းအရိယဘုရားမတိထာမှာသူကကိုယ်နော်ပါလားဟုတ်ပါလားတဲ့တုံးပဲဒီပေါ့ဆောင်းလို့ဒေါက်တာပါကြီးလို့ပါတယ်တဲ့တုံးပဲဒီကျွန်တော်တို့ဒီကျွန်တော်တို့ဒီတိလိုက်တိလိုက်တိလိုက်တိလိုက်တော့လေဘုရားမှာခဏလို့ဒီလားဒါအဖေရာပြုတ်ထားတယ် ဟင်ဘာလဲဘာလဲဘာလဲဘာလဲဒီဒီကလာတော့တော့အဲဒီရုပ်ကိုပေါ်ဘူးကိုရတော်ရရမဟာပေဝါနဲ့သရိယဗုဒ္ဓမတိရလည်းရဟနာမဖြစ်သေးဘူးသူစာလိုတော့မူမျိုးလို့ဆိုရတာဒီဘက်မှာ ဒီဘက်ဒီရောက်နေတယ်ပေါ့ဗျာဒီဘက်ဒီတော့မရောက်ဘူးအရိယာဘုရားဘုံလို့လို့ဆိုတယ်အဲသူကသူဒီသူ့ဘွဲကဒီဝါဂီတာတော့ပါရဒီဝါဂီတာဘာပြောတာတော့ဘာပြောတာတော့ဆိုလို့ဘာပြောတာလဲဒီဘယ်လိုလုပ်ရလဲဒီကလူကြီးကဘာပြောတာလဲ ဒီဝါဒီဒါဒီဝါဆိုတာအဖယ်လေးကြီးစားတာပြုတာအဖယ်ပေးပြီးတာနာပြုတဲ့ပုဂ္ဂိုလ်လို့ဆိုလို့တယ်။ပါဗျာ။ဒီဝါကိုကြီးတယ်လို့ပြန်ကြည့်တာခရစ်ဆိုတယ်။ဟုတ်တယ်ပါဗျာ။ဆရာဟဲ့ဘယ်လိုမှမလုပ်ဘယ်လိုနည်းနည်းလေးသိရဗျာဘယ်လိုမှမလုပ်ဒီလိုတော့ဘာကြီးပုံမလို့ဒီပဲဒီရောဝင်နေတော့ဘာကြီးဒီပါဒီပါဒီတာပါ ပေးပြီးသာသနာပြုတဲ့ပုဂ္ဂိုလ်လို့ဒီလိုပါအဲ့ဒါကိုဒီပြေနဲ့ကြတော့ကြီးတဲ့ဒီဝါဒကြီးတဲ့ဒီမျိုးကြည်တာကခရီးကိုပဲဟင်ပါဠိစကားထောက်ထားမှရကြီးတဲ့ခရီးခါလေးသူကမေတ္တာကမ္မထာနဲ့ပြင်းအောင်သွားတဲ့သူတော်ကောင်း။သမလုံးမို့သူတော်ကောင်း။ဟုတ်လား။အဲအဲ့တော့သူတို့ဣသရေလကလေးသားကြီးပါလား တင်ပါဗျာသူတို့ဘာသာကယေဟောဝါဟုတ်ဟင်တင်နေလုံးတစ်ဖက်ကူတစ်ဖက်ကဖောက်လို့ရှိရင်တင်ကနှစ်ဖက်ကူဖောက်ဒါတမဟောတမဟောတမဟောရဲ့ဆိုရင်တင်ကိုပါတစ်ချက်ရပြီရရင်တင်ကနှစ်ချက်ပြန်လိုက်ဒါသူတို့ယေဟောဝါရဲ့အယူဒီကလေးရဲ့လူဟင်အဲ့တော့သူ့လူတွေပြန် အဲ့ဒါကိုသူကသနာတာပဲအဲ့ဒါကိုသူတရားကိုသူပြောချင်တာပဲခံတည်ရတာပေါ်လာရဒီခံတဲ့မေတ္တာသူကမေတ္တာကမ္မထာနဲ့ပြီးရောဝါတော့ဟုတ်ကြတောင်းတော့သာမီးမှာရှိပါလေဟိုဆံရအောင်ပွားပြီးကုသိုလ်ရအောင်အဲဒါဟိုသင်္ကာရအောင်ပွားပြီးဆိုဘယ်လိုကုသိုလ်ရအောင်ပွားပြီးဆံရအောင်ပွားပြီးမျိုးမျိုးရှိတာဟို ဒေါက်တာမကြီးတို့မိုးနေကြအောင်တာပိတာတာဝေရဘူးတို့ကြမှာကြပါသိချမ်းသာကြပါသိတပည့်သားကိုတကယ်ပြေလာနဲ့ကိုနေတာဒါကကိုသူတို့ရတယ်ကံရနိုင်။ဘာသာရကြတော့ဆိုင်ရှိသွားတာဖြစ်။ဟုတ်နော်။ဒီဒီမှာမျိုးမျိုးရှိတာကိုအဲ့တော့သူကကိုသူတွေရခံရရတဲ့ဖြစ်ပြီးတက်သွားတာဗျ။အဲ့အဲ့ဒါသိကျင်တာဗျ။သိတာခံ။သောဘာတုံနားတဲ့ပုံမျိုးဟုတ်တာ။တော့မှမင်းတော့လည်း ဟိုဟာတွေကိုဟိုတွားကျင်တော့တောင်းမှန်းတာသူ့လူမျိုးတွေပြီးချင်တာဟာတမ်းပါမင်းသူလည်းတမ်းမှမပြီးတာပရိနိရှင်ဟုတ်တာအဲတတ်ကျင်တာတည်းဒါကိုသူပြောအောင်လုပ်လို့သွားတာအဲသွားလို့ရှိရင်မင်းဘုရားဘာသာလိုမပြောနေနဲ့မင်းသိနေအဲမင်းကိုသူခေါ်တော့ဟောဟိုဘယင်းညာရှင်ရင်တော့ရာသာ ရိယေပြောသဘောပရိယေနဲ့ရိနာတူမဟုတ်လားပရိယေနဲ့ရိနာတူတူလားဟင်ဗုဒ္ဓကျောင်းလည်းဗုဒ္ဓပရိယေလို့သုံးရတယ်အဲဘိညာမလိန်ကြီးတော့ဒါဇာသပရိယေပေါ့ဟုတ်ဗျာဟင်ခရီးတော်ကလိန်ကြီးတော့ခရီးတော်ကပရိယေပေါ့ဗျာဟင်ဘုရားဘာသာလို့ပြောပြောနေတမန်တော်လို့ပြောဒါဘုရားတမန်တော်ဟုတ်ဗျာတမန်တော်ကလို့လိုက်လို့လာတယ်လို့မပြော ဟုတ်ကြသင်္ပါမတော်ကမှာပဲဟိုပါစီတော့တည်းဆိုဟောအဲ့တော့ဘုရားဓမ္မတော်ဆိုရဲဒီခံသွားတာအဲ့တော့သူဟိုဒေါက်တာမိုင်းတို့နေရာမှာပါဗျာတတိကဟင်တင်ဘယ်ဘက်မျိုးလုံးတစ်ဖက်ကပေါ့လေညာဘက်မျိုးလုံးကိုထိုးပေးလိုက်ပါဟုတ်သလားမန်တာဘူလာဘာဘာပုတ်လားတာဘူလာဘာဘာပုတ်တာတော့မရဟင် ဟိသူတို့ခရီးတော်နေတာခံနေရဟုတ်တော့ဒီဒီဘယ်ဘပါဘူးတစ်ဖက်ကချားရင်ညာဘယ်ပါပါထိုးပေးလိုက်ပါအဲ့ဒါမျိုးလေခံဒီနဲ့ညစ်တာအဲ့တော့ဘယ်သူတော်ကောင်းဖြစ်ဖြစ်သူတော်ကောင်းမှန်ကြတာတော့ကောင်းအောင်သင်ပေးတာကြီးတယ်လိမ္မာအောင်သင်ပေးတာပါရိုင်းနာကိုလိမ္မာပေးခြင်းတာပါဟုတ်တော့ ရိုင်းတာလေးကိုယဉ်ကျေးပြီးကျင်နာပါဒါပဲပါတာဖြစ်ဖြစ်ပါမိုးစင်းနေတဲ့လေးလာကြည့်လိုက်ပါသူတို့ဝေဓမ္မနာမူဝါမဟာသူတို့ဟောမှာသူလည်းပြင်လာတို့ကြဘူးတာကနဲ့ဆုံးစားပါသူတို့အတိအကျလည်းမသိပါဘူးသူကဟိုတော့ကြောင်းလာတာကိုတူကြောင်းလာတာကိုသူတို့စီကတော့စိတ်တူတူပေါ်တာကိုကြောင်းကြောင်းရင်းနဲ့အဲဒီစိတ်တူတူတွေကစိတ်ကြည်နေတဲ့ချိန်ကျတရက်မျိုးတို့ဘောထိုင်ပြီးတော့မြင်ကြည့်ပါ နေကြီးတိုက်ကြီးတာကနေလူစိတ်တည်သွားပြီးတော့သံပင်ကြီးပဲတက်သွားတာတကယ်တူတယ်ဟုတ်နော်ပြီးတော့သူကလည်းအဲဒေါက်တာကြီးတို့များကြမှာတို့မိသားစုလေးမာသာယတန်တိယဘုဒ္ဓမာရိတာအိကဘုဒ္ဓမနုလည်းကြီးပါတော်အားလုံးပေါ်တူဒီတို့သားလေးသားလေးဘာလို့ထားပြီးပါဟုတ်နော်ဒေတာတော်ဝါဖြစ်ဖြစ်ဒေတာတော်ဝါဖြစ်ဖြစ် သတ္တဝါအားလုံးပေါ်ကိုတူဒီတော်သားလေးတူဒီတော်ဖြစ်ရမယ်သားလေးလည်းဖြစ်ရမယ်တမီးလေးဆိုအာဟုနေသားလေးမွေးရဲဆိုအာဟုကြီးတို့ဟုတ်နော်တူဒီတော်သားလေးကိုထားတဲ့ဝိကိနေတာမျိုးထားရမှာဒါကဒုက္ခိတာဒုက္ခဆိုတာနော်ဟိုရဟန္တာရတော်တဲ့ဝင်တော့ကျိုးစိုးတွေမနေနိုင်လို့ထောက်တော်လှတော့ဒီနေ့တာဒုက္ခပေါ်တာ ဟိုယူဇူရီနဲ့မိတ်ဆက်တော်ဗျာယူဇူရီနဲ့မိတ်မိတ်ဆိုဖွဲ့ပေါ်ကြမေတ္တာနဲ့ဒီအဲဒီဟာပါအဲတော့ဟိုကသူ့ကိုယ်ဝယ်သူကတူရီတော်သားလေးနဲ့နေနေတာပြီးတော့သူတို့လူမျိုးကအတန်းမတန်းပဲဒီမှာနေနေတာအသားလည်းတစ်ခါလည်းကိုအသေးတမ်းမသားသားတာဗျာတို့လူဟိုဟိုဒီလိုရိုးရိုးတည်မသားဘူးကြာဟင်ဒီရဲ့တဲ့တပ်ပြီးအဲတွေးရင်ချင်းမှသူကသားတာမျိုးဘူးကြာ ဒီကောဒီလောက်ယာယီနာမီရှင်အောင်ဆုံးမမှာပေးသူမနေနိုင်တော့ဆုံးမသူအဲဒီတခါကိုပြောတော့မင်းကဘယ်တော့သူသူမီငါတခင်ပြောဆိုပါလို့ပါဘူးဘာလို့ဘုံဘုရားကြီးနေတာလဲဟင်ပြောဂျင်းယူအောင်လဲသူကဟိုခရီးတော်လို့မဟုတ်ဘူးခရီးတော်ကမင်းပညာနဲ့ တစ်ခါလောက်ဘာမှမလုပ်ရဆိုရင်ဒီအရိယဗုဒ္ဓကသူ့ကိုဂတိတောင်းလိုက်တာတောင်းတော့ဘယ်ကြီးဘာလို့ဒီလိုမဟုတ်ခံသွားစဘုကံဘုဘူးဟိုကတော့ခါတဲ့မြေချိုးမုံပြန်ကြပါတာနဲ့ပုဂ္ဂိုလ်ရင်းကြီးဘူးဟိုအကောင်တော်ဗျာဒီမြေချိုးကြမုံပြန်ကြပါလို့ကြားအဲ့လိုလုပ်တာဗျာအဲတော့ရောကြီးညူတာပေါ့ဗျာပုဂ္ဂိုလ်ကြီးအထင်ကြီးမှုပုဂ္ဂိုလ်ကြီးကြီးညူတာမှမများအထင်ကြီးတာပါတဲ့ ရှင်သေးတာပါသေးဟုတ်တော့အဲ့တော့မင်းငါပေါ်မလို့နေတဲ့ကြီးညိုလို့ဆိုတဲ့တခင်ပြပါတော့ရလို့ဒီလိုဆိုရင်မင်းသားလေးကိုတပ်ပြီးငါကျွေးစားကျွေးရပါအဲ့မှာမျက်နှာအောက်ကျသွားတာလေသူသားလေးကကျွေးပါဆိုတော့ကိုကြီးစားစီချက်ကိုကြီးစားစီချက် သူတို့သူတော်ကောင်းတာသင်ကြပါတာကုရှင်စာကိုသင်ကြတို့နော်သူများတွေတော့လက်မယုံတာလေသူသားလေးတို့ဆိုကျိုးသွားတယ်အဲတော့တမိုင်းမိုင်းတွေတွေတွေနဲ့ဒါကလည်းပြောနိုင်မှုကိုကဟိုတခင်တောင်းတာလည်းပြီးနေလေဘာလေးချင်းတွေလည်းမပြီးနိုင်ဘူးလေအဲဒီကြားရဲပေါ့အဲအမေအဖြစ်သူကလည်းကျေရောဟိုကလည်း အဲမျက်နှာကြီးပြုံးတယ်ကြာတော့အိမ်ရတယ်ပြီးတော့ပြုံးပြုံးလာသူသားတွေဟင်ရောနေမှုမေးလို့မကမေးမှာမဟုတ်ဘူးဘယ်လိုရည်ခင်ဖြစ်နေဖြစ်နေတဲ့ရည်ခင်ပါလေဖြစ်တဲ့ဒုက္ခပါမရပါမှာမရဖြစ်တဲ့ဒုက္ခလေပါရမှာဟုတ်ကဲ့ဟင်ဘဝနှစ်ဦးထူထားတဲ့ဥစ္စာဒီဒုက္ခရှင်းခံလို့ကျွန်မလည်းခံရမှာပေါ့ပြောတာပြောခံမယ် အဲ့ဒါမှဒီလိုဒီလိုဟေးလို့မိမလည်းစေချူဘယ်လိုဒီဒီကိုကျေးဇူးတော်ကိုကျေးဇူးခိုင်းဒီကိုကျေးဇူးခိုင်းတာကိုကျေးဇူးခိုင်းတာတို့ရပေတော့သမင်းဝိုင်းကြသုံးရောသမင်းစားအဖေပြေသူကသားကြီးလိုက်တော်ရည်ကြမြတ်ဝါချတာအဖေပြေသူကဒီတိုင်းတော်ကြတဲ့ချလိုက် ပါကအဲ့ဒါသိပြီလေနော်နေပြီးတော့ကြာတော့ပြေးတာပေါ့ဘာမှမဖြစ်တာတော့အဲ့သူတော့ပြောမှသူပဲပြောဆွဲပါမလို့လို့သူတော့ပြောမှလေမှန်ပါဗျာဟင်ဘာလေးတော့ပြောမှပြောရပါမလားဒေါက်တာမကြီးရဟုတ်ကဲ့ကိုကြီးစာဘောရာကိုကြီးစာပင်ကြီးမပြောဘူး အမိမေးတယ်မပြောဘူးမေးလို့မကမေးပါများမှပြောတော့ပြောရင်တော့မပြောကျွန်တော်ကိုကျွန်တော်တတ်သိနေဆိုဟုတ်နော်အဲ့တော့ဒီလိုဒီလိုဆိုပါသခင်ကခိုင်းရင်ယုံနေဟုတ်ကြဟင်ဘာဘာအဲ့တော့အဖေကျွန်တော်ကိုဒီတိုင်းမတားရဲရင်မျက်စိဘဝနဲ့ဟုတ်ကြသင်္ဒီတို့တော်တယ်မှာသင်္ဒီတို့သား သူ့နေတော့ကျွန်တော်လည်းသိပြီးမယ်အဲဒီမတတ်ခင်ကျွန်တော်တခင်ကိုနှမ်းပြီးတော့အာရုံပြုမယ်နှမ်းပြီးအာရုံပြုပြီးလို့ကျွန်တော်အားရပြီဆိုလို့ရှိရင်အာပါတတ်တော့ပြီးခုတ်တာချလိုက်အာကတေဝံခိုင်းတာယုံနာဘူးတခင်ပေါ်ယုံနာတယ်ခင်ခိုင်းဘရောဖီရောတာတာနဲ့ဘရောပဲကူညီပါတော့ အာလူလူကြီးကြီးနေမှာပဲအဲတော့ဟိုကအဲသူသားကအာယုပြုပြီးပါပါတတ်တော့ဆိုတော့ကမန္ကရံခုတ်ချပြီးကမန္ကရံတခါလဲသူသူသားတော့သေးပါပြီသူဟိုမျက်နှာဖုံးဖွင့်ကြည့်တာအဲတော့အဲ့ဒီနေရာမှာကသူသားနေရာသူ့လေကြီးကြနေတာပေါ့သူဟင်သူသားနဲ့တခင်ကသူတို့ဘေးမှာရှင်ရဲ့မတ်တရနေတာကွာတွေ့တာဟင်ဟိုကတော့ဟို သူတို့သူတို့ဟောပြတာတော့ဝိညာဉ်သာဖို့မဟုတ်ဘူးလားမှန်ပါဗျာအဲဟိုကအဲ့ဒီပဲရောက်မသွားဘူးဘုသခင်တော်တော်ဆွမ်းလာပဲသူအဲ့ခါကျမှသူတွေဘုံလို့ဆွဲတတ်တော်တာလေကြာโอ้ว่าโอ้จะทำอยู่ว่าပုဂ္ဂိုလ်တွေပြီးတော့တရားနာနာပါမြင်မြင်ညမပါရင် အဲတခြားချော်သွားမှာပဲဒါညာမပါတယ်နော်မှန်ပါဗျာတခြားချော်ထွက်သွားတာပဲပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ပဲတောင်းလို့တောင်းတာကပုဂ္ဂိုလ်ပဲဟိုငြိမ်းရန်ဆောင်ခိုင်းမှာအမြဲတမ်းပုဂ္ဂိုလ်ဆွဲဘူးခေတ္တမကြိုက်ဘူးလောကောင်းချက်ဘူးဟိုတော့တော့တော့ပြောမယ်တရားကြီးကသူသူ့မိခုံမပေါ်ရဒုံဝဲမိပေါ့မိတို့တော့ဟောရဘူးလို့ဟင်ဒုံဝဲမိပေါ်ရ အဲ့ဒါကသူ့ဖေးသူ့သားကိုတော်တော်ကြီးညူတာဗျပုံကိုယ်ဆိုင်ကြီးညူတာဒါတော့သူသားတွေရောက်လို့ရှိရင်ကြောတဲ့ခါဆိုတာတိဋ္ဌာမုနိပိရံကပ္ပအဲ့လိုဆိုပြီးမှကြောဟင်အဲပိရံမုနိဆိုတာအဲတက်တန်းကြီး9000တောင်ရှိပါပြီဖျားဘူးတိဋ္ဌာမုနိဆိုတာ မူနီတော်လူသုံးပါးတို့ရဲ့သခင်ဖြစ်လို့မူနီလို့ခေါ်တာနော်မူနီမူနီလူသုံးပါးတို့ရဲ့သခင်ဒါကမူနီလို့သုံးတယ်ဟုတ်နော်အဲတော့မူနီလူသုံးပါးတို့ရဲ့ခရာဖြစ်တော်မူသောအရှင်ဘုရားတိဋ္ဌကဘာချီအောင်တီရောမူသောဘုရားလို့အဲလိုသူ့မိသားတော်ရေးကြအဲတော့ဘာသူညီတို့မှာတားတယ်ကောရမီအဲလိုမပြောနဲ့ကောရမီအဲလိုမပြောနဲ့ကောရမီအဲလိုရှိမှခုံးနေတယ်တားတော့ ဟိအဲသာရတော်ရှိဘောအာရာဝေရီအဲနိနာဒါနပရတမီဆိုသမတိတန်ဒီပတာဣတံဗုဒ္ဓနာသာသနာဆိုဟိဟုတ်နော်အာရာဝေရီဆိုတာအမြဲအားထုတ်နေတဲ့နိဗ္ဗာန်တောင်ကပြတ်တပြီးဆိုတာအမြဲတမ်းတတိမပြတ်ရှုမှတ်နေတဲ့သံမေဒီတာဝတိပတ္တညီညွတ်တဲ့ငါတပည့်တီကိုပတ္တဖူးတဲ့ခံ အေးသာအဲ့ဒီငါပါဝကဘူးနေတာဘုဒ္ဓနာဝန္ဒနာငါရှိခိုးတော်နဲ့တူတယ်ညာနော်သွားတော့နော်ငါချကိုအောင်မပေါ့နော်ဟုတ်တယ်ဗျာဒီဒီပါဘူးညာဒေဘုဒ္ဓမှာအဲ့ဒီအထင်ကြီးကြီးကိုအထင်ကြီးကြီးကိုဝေတာအဲဘယ်အောင်ချက်စေရနာလေးတောင်လို့ချင်းသာသနာပြုလေဆိုအဲ့ဒီစေရနာလေးပြုပြုထောက်ပြီး ဟုတ်နော်သာသနာကစေတနာကပြုစုပြုပေါင်းပေးလာပါစေတနာလူတိုင်းပြီးမှပြုပါဟုတ်နော်အဲစကြဝဠာကိုခုနကဘုပဲဒီအဲ့ဒါတို့တော်မှာယူဒီကမ္ဘာကြောက်လို့လာတန်းနေပြောအောင်ကိုရပါတော့လာတန်းနေဒီရန်ကုန်မှာတော့ဒီတော့မယူသေးကံသေးကံလာဘူးအေးသေးတော့လာဘူးမဟုတ်ဘူးအေး ပြောအဲဟိုကတွန်းတာတော်လာပဲဒီပါဒီလုံးကတတ်တာလည်းဘူဘူကြီးဘူတာလာတယ်ဟင်တို့တခင်အလောဖဝနာတို့တခင်အလောဖဝနာဒါတခင်အံဝင်းပြီးရေဥပြီးတော့ဖန်ဆင်းတဲ့အသားတွေဒါတခင်ဖန်ဆင်းပြီးတော့တဲ့အသားတွေတို့လူစားဖို့ဖန်ဆင်းပြီးထားတာနဲ့ခြေကိုဒီကောင်ကြီးတို့ခက်တဲ့ကောင်ဒီတိုင်းတော့ခြေပြီးအဲ့တော့မင်းတို့တတ်မယ်ဆိုလို့ရှိရင် တဏှာဘူးဘူးမိဖို့ကွာတဏှာဘူးကြီးမိဖို့ရမှာမို့ဟင်အဲ့ဒီမိဖို့ပြီးတော့ဘူးအဲ့ဒီသားကောင်ရဲ့လေပင်ပေါ်ဘူးအဲ့ဒီတဏှာဘူးကြီးတင်ပြီးတော့မင်းတို့ခြေတော်နဲ့နင်းပြီးတာမင်းနိုင်ပါမလားကိုကြီးစာကိုကြီးစာဟိုဟာဟောသူ့လေပင်ကြီးဟောဘူးဘူးကြီးဆိုတော့ခံရတယ်ကိုကလည်းခံတယ် ဒီနိုင်နေနိုင်ဘူးကိုယ်လည်းမခံနိုင်ဘူးအဲ့တော့ညာနာပိုင်းရောကြည်စမ်းပူလာတော့ဒီတော့မခံနိုင်တော့ငါတတ်လိုက်ရင်ပြီးတဲ့နာမှာပဲညာပိုင်းရောအတိမှာနော်ညာပါအတိမှာပြီးတော့ကြည်စမ်းငါတော့ဒီတော့ပူမှာတော့သူ့မှာလည်းဒီတော့ပူမှာပဲသူလည်းသူနဲ့ကိုသားနဲ့ဘူးပဲကိုလည်းသူနဲ့ကိုသားနဲ့ဘူးပဲသူလည်းပူမှာရှိမှာပဲနော်ညာပါရင် ခုတော့စားရတယ်စားချင်းတခင်တကားလည်းနားထောင်ရရောက်ဒါတော့မလုပ်တဲ့ထင်လို့အဲ့ဒါလေးမိဖို့ပေါ်တံပြားလေးရှာပြီးပြီးပြီးခုမနာနဲ့နေချတော့ဟောကြည့်ပြီးလာတော့တော့ပါကြီးခင်ဗျားကြုံတော့လို့ခင်ဗျားဖုံဖုံသွားကြည့်ကိုကြဟင်ဒီခုမနာနဲ့နေချတာကြပါဟင်ပြောတော့ မော်နမေမာနေတော့ကသူဒူเจ้าရှိမှာမိုင်တာဝင်းခေါ်တာဆိုမိုင်တာဝင်းခေါ်ကြည့်ပြီအဲဒီမိုင်တာဝင်းမှာလာပြီးတော့ဟိုငွားဝဲငွားရောက်တော့ပါတာဟုတ်သာကေသူအခြေဆုံးနွားမှာအဲပါရမယ်ဆိုတော့ချောဆုံးနွားအသာအသူသူဒီသူအဆိုးဆုံးဒီဆုံးနွားဟာတာသူအခြေဆုံးဖြစ်ပါအဲ့ဒါဒီယူရတာ အဲ့တော့သူတို့ဆရာသင်တာတမျိုးလို့သူတို့အိဗယ်ပေါက်သွားတာတမျိုးကိုယ်ကကတော့ကောင်းအောင်သင်တာကောင်းပြီးသင်တာတို့ဘုရားဘာသာနာဟောမူမာရီတော်တော်ကောင်းသွားမလားရှိရတော့တာကြီးနဲ့တော့ကမာကြီးနေရပါနည်းနည်းတော့ကောင်းတယ်နည်းနည်းတော့လား ပေါင်းကြတဲ့ကမဟာမိတ်ကပ္ပယကြီးနဲ့ပေါင်းတာဗျာပေါင်းပေါင်းနည်းနည်းလေးတော့ပေါင်းတယ်ဒါတော့လည်းလိုအောင်လေလောက်တရားကိုဖွက်မိလောက်လောက်တရားသူတရားမင်းကနေပြီးတော့အဲဒီမှာဒွေတော်ကသုံးရောက်တောင်းသုံးပါဗျာဒီတရားကိုဟိုဒွေတော်ပြန်လို့နေပါဦးဗျာဆိုတော့ဒီတရားကိုပြန် တို့တော့တို့ပြန်လာပြန်ပြန်တပည့်တော်တို့တယောက်ကတော့ငုံဆဲပါဗျာဒီကပ်ပြကြီးကငုံလို့တော့အဲ့ဒီကပ်ပြကြီးပြောတာပဲတပည့်တော်လည်းမကောင်းကြောင်းဘူးဗျာဘုရားကဟိုတော့တကောင်လို့ကိုခိုင်းမကောင်းလို့ဘုရားကတော့တော့ကောင်ကတော့ခိုင်းတော့ oh no, ¿y de dónde van no malos? dónde van los malos? ¿qué están todos los malos? ¿de dónde van no တယ်ဆိုတာကြီးသူပြောတာပါဗျာတော့မဟုတ်ပါဘူး။ဒီကောင်းတော့ဘူး။တို့ဘောပါဘူး။တို့ပေသတ္တဝါဖြစ်ဖြစ်သတ္တဝါတိုင်းဓာတ်နဲ့ဒီသောက်တာ။ဓာတ်နဲ့ဒီသောက်တာဓာတ်နဲ့ဒီသောက်တာဒီဓာတ်ကောင်းကိုသူဒီအဲလူလူကလေးရနေတာက ကုသိုလ်ကောင်းမှုလုပ်တဲ့အတွက်ဒီလိုဖြစ်တာတဲကသာကောင်းတဲကသာကောင်းဟုတ်ရဟိုတခါကြီးတို့ကလည်းပြောရင်ဆက်ကဆက်ပဲဒီဟိုတော့မော်တော်နဲ့တွေ့တော့မော်တော်ဖြစ်တာသင်္ခါနဲ့တွေ့တော့မော်တော်ကားဖြစ်ပေါ်မှာပဲတခါတော့ဆက်ပါပဲတခါတော့ဆက်ပါပဲဟိုဒီနဲ့တွေ့တော့ဒီဦးဖြစ်ပေါ်မှာတခါတော့ဆက်ပါပဲတခါတော့ဆက်ပဲဒါနဲ့လုထားတာဒီဒါနဲ့လုထားတာဒုရိတ္တမှာတော့ ဟိုဒေါက်တာကြီးတို့လည်းပါမှာပါပဲဟောမိတာတို့ဒီတာတို့ဒီတာတို့မိတာတို့နော်နော်ဒီတာကြီးလေးပါလေဟုတ်ကြအင်ပါဟိုဟိုသုံးတဲ့ကူကမိတာလေဟိုလိုမိတာနဲ့ဒီတာလေဟိုလေနမီးတွေကသူတို့ကိုကြီးပွားတို့တဲ့အောင်အဲသူမိခင်မွေးတဲ့ထပွားလို့တွေကနေဒီလိုကြီးဖြစ်အောင်အဲဒီလေနဲ့မင်းတွေကဟိုလုပ်ပြရတာလေဒါလေးပါအဲဒီဒါလေးပါလည်း အဲသူတို့ချင်းချင်းလည်းမတည်ပြီးတော့ဓာတ်တစ်ခုတစ်ခုလည်းတိုက်ခံတယ်ညီမာလည်းပြောနေမှာညီမာလည်းအယူနဲ့စီဒီမာလည်းအလုပ်နဲ့ခံမိမာလည်းအေးနဲ့ဆိုဒါကြီးတို့တို့သားလေးကြတော့ဒီတော်လို့တော့ကိုကိုအေးဘူးနဲ့ဘူးဘူးတေဘူးအဲ့ဒီမရှေ့တာနဲ့တိုက်ခံလုပ်ပြီးတို့ကပဲရှင်နေတာပဲရှင်ပါ ဒါအသက်ခေါ်လို့ပေါ့ဟင်ပြီးတော့ဒေါက်တာကြီးလို့တော့မသိဘူးဒုစာကအတ္တတာပတ္တတာထွက်တယ်ဝင်တယ်အဲ့ဒါတို့တက်ဟင်အဲ့တော့တို့ဒီဘုရားယုတ်ကြည့်တဲ့တတ္တဝါတိုင်းရေရှိတဲ့ကဘာသာမျိုးပဲမှန်ပါပါတင်ရှိတဲ့ကဘာတို့ဒီဘုဒ္ဓရုပ်တတ္တဝါမဖြစ်နိုင်ဘူး။တရင်ဟာတို့လူလူပေါ်ဗျာ။မဖြစ်နိုင်ဘူးဗျာ။ဟင်အဲ့တော့တို့ကတန်းနေသေးတာ ဓာတ်နဲ့တိုက်ဒါအချင်းချင်းထဲမှာတိုက်နေတာဒေါက်တာကြီးတို့သာအိတ်ချင်းအိတ်မယ်သူတို့တိုက်ပွဲမကြဘူးဟုတ်ကြအဲဒေါက်တာကြီးတို့တော့ကြာဘူးမှာပါအဲပတိကမှန်တဲ့ယုံနဲ့ဒေါက်တာကြီးတို့နဲ့အတူတူပဲကြာဘူးလားပတိမှန်တဲ့ယုံဟင်ဘယ်လိုကြာဘူးလားွားတယ်။မှန်ထွက်လာလဲပြန်ပြုတ်မပြီးရမလား။ပြန်ချင်းပြီးပြန်မလို့။ဟုတ်ကဲ့။ဒါကြပါ့။ အဲတို့လည်းအဲ့ဒီတိုင်းပဲဗျဟင်24နာရီနားလည်းမရှိဘူးအမြဲတမ်းတိုင်နေတာတို့ကြီးပွားနေတာတိုက်ခိုက်နေတဲ့ကြီးပွားနေတာဟုတ်ပါတိုက်ခိုက်နေတဲ့ကြီးပွားနေတာတိုက်ခိုက်ရင်းနဲ့တိုးတက်နေတာအရှိန်ရှိသလားဟင်ဒီပုဂ္ဂိုလ်ဒီအဲငါးပဲရှိတယ်မှရှိရမယ်ဆိုငါးပဲရှိတယ်မှကြာကြပါ၆ပဲရှိရမယ်ပုဂ္ဂိုလ်၆ပဲကြာကြပါ သူ့ရဲ့အင်တာတိကိုနဲ့နေကြမှာတဲ့အခါကျတော့ကြာတော့လည်းတိုက်ပြီးကြာမှာပဲတဲ့တုန်းကလည်းတိုက်တဲ့ဒါပဲကြာတယ်လည်းဘယ်လိုတိုက်ကြမှာပဲအမြဲတမ်းတို့တိုက်ခံအမြဲတမ်းတိုက်ခံနေတယ်လို့သူတို့တိုက်ပွဲမှာလည်းနေခါလိုတာပဲသူတို့ကြောက်ရှိတိုက်တယ်နောက်ကထောက်ဖို့ကလောကဥမှာနေခါလိုရမှာအဲ့တော့ဒေါက်တာကြီးတို့ကသမင်းသားပြီး ကဲတို့ဘာလို့ဖောက်ဖို့လို့မရဟင်အင်းကြီး၍သဏ္ဍာထောင်၍အနလူ၍အသင်းမှာလဲဒုတာလုံးနဲ့ဒုလေဒုနော်အသင်းခုနဲ့ဒုတက်မဲ့ဘောဒုလို့လားဟဲ့ဒုတာလုံးနဲ့ဒုပြအဲလိုဒုတာကြိုက်တဲ့ဟာတို့အသင်းမှာလဲလိုက်ပြီးတော့ခါးသားပေးရတယ်အတန်နဲ့ဒီတိုင်းပဲဒုတာနဲ့ဒုမတူဘူး အဲတန်ခါထောင်နိုင်တာသူတို့ဘင်းတော်သမားများတို့မူတည်ပါရဲ့ဒီပုဂ္ဂိုလ်ဘာဖောင်းနေလဲညာဖောင်းနေလဲဆိုတာအတန်ခါထောင်တာလည်းပြီးတယ်အနာလည်းဒီတိုင်းပဲအရာပါလည်းဒီတိုင်းပဲအတွေ့လည်းဒီတိုင်းပဲအတွေ့မှလည်းဒီတိုင်းပဲအဲဒါသူတို့တိုက်ခိုက်နေနေတာတို့ကရိတ်ခါပေါ်လာတာဒီဒိခာမြေရန်ပို့နေရဒိခာမြေရန်ပို့နေရသေးသူဟုတ်နော် အဲမိသားဆောင်တဲ့ပုဂ္ဂိုလ်ကြာချူလို့စိတ်လို့ရလို့ရပြီးစားပြရမှာပေါ့တော့နော်မိသားဆောင်တာကြတော့ချူတာလေးဒီပေါ်တာလေးဒီစားပြရမှာပေါ့ကြားလို့ကြံလို့ဘာလို့ပေါ့ဗျာဟုတ်နော်ဒီလိုလို့ရှင်တော့ဖန်လို့ခါလို့ပေါ့ဗျာဒီအဲမိသားအားကောင်းတဲ့ပုဂ္ဂိုလ်မိသားများများသွင်းရတဲ့ပုဂ္ဂိုလ်ကြတော့အချိန်လို့ဘူးလို့စတူပေါ့ဗျာဒါဒီလေတို့စားနေရတာပေါ့ဗျာတို့ဘုရားသာသာဒါသာပူရာဒါဆက်ရတာဒါဆက်ရတာ သူတို့ကရေခါပူလေသူတို့ကကြမ်းလေတိုက်အားကောင်းလေဟင်ဒါပြဒါလူမဟုတ်ဘူးဒါပြတက်တာနုဘီတို့ညာတို့တိုက်ချင်အားတိုက်ခါကြမ်းကြမ်းပဲကျင်ကြီးမယ်ထင်သလားဟင်ဒါမရင်ကြီးဘူးညာဒါပြဒါတို့ကဒါအိမ်ကြီးခန္ဓာတီဆောက်ထားတာ ဆုံးနော်အဲ့တော့သူဓာတာကတော့သူကြိုက်ရင်ကောင်းတယ်လို့သူမကြိုက်မကောင်းဘူးလို့ဟုတ်နော်သူကြိုက်တာနဲ့တွေ့ရင်လက်ခံမှာသူမကြိုက်တာနဲ့တွေ့ရင်တိုက်ထုတ်ဖြစ်မှာဘယ်သူမှညာလိမ့်မယ်ထင်သူကြိုက်တာတွေ့ရအောင်ယူမှာသူမကြိုက်တာတွေ့အကြောင်းကညင်းပြီးတွန်းထုတ်မှာဒါဗျာရေမဲထင်သလား ဒုဒ္ဒတိုက်သွားရင်ရင်ကြီးမယ်ထင်မလားဂျိုင်းမှာဂျိုင်းဂျိုင်းရတရိသံနေကြီးပါတိသံမှာတို့တို့ဟိုပြင်မဲ့ဆရာသမားမရှိတော့သူတို့ဓာတ်အတိုင်းကိုတဘာဝပြရတာလေ။ကြောင်ကကြောင်မူကြပါလေ၊ကျွက်ကကျွက်မူကြပါလေ။ဟင် လူလူတွေလေးရှိတယ်ဓာတ်ဆောင်တိုင်းဓာတ်ညင်တိုင်းကြာတာမဟုတ်ဘူးလားဓာတ်ဆောင်တိုင်းညင်ဖြစ်တာလေညင်တိုင်းသူတို့ကြာနေရတာငွေတစ်သက်လုံးဖားပြီးလို့ဒီပေါ့နာတွေ့ဘူးသလားဟင်ပုဂ္ဂလာဗျာဟင်တို့မူဝါတွေကိုဥပုသ္ဆောင်ဖားတွေ့တိုက်ခါတွေ့ရင်ဥပုသ္ဆောင်သလားမူဝါတွေ မုံရွာတွေကြိုက်ခါတွေးရင်ဥဖို့ကောင်းသလားဒီလိုပဲအာဟိုလိုမွေးနေရွှေမျိုးတော်သလားမွေးနေရွှေမျိုးတော်တဲ့တဲ့တော်သလားဟုတ်ကလားဗျာမွေးနေရွှေမျိုးတော်တယ်မွေးနေကြိုက်တာနဲ့တွေးရင်ဥဖို့ဆောင်တယ်ဘူးဗျာဟင်ဘယ်အဲ့တော့မွေးတဲ့အဲဒီတိုင်းသွားတော့ သူတို့ဒါသာတွေပေါ်ပြကြားတတ်တယ်လေဒီတိုင်းကြောင်းတတ်တယ်လေဒီတိုင်းအဲသူတိုက်ရင်သူကြိုက်ရင်လိုက်မှာပဲသူကြိုက်တိုက်မှာပဲဟင်ဆိုင်ထားလည်းမဟုတ်မကြတာလည်းမဟုတ်ဘာဖြစ်ပါလားဒီမှာဒါသူတို့ရဲ့လူဆိုသူတို့ရဲ့တိုင်းတော့ဒါမြင်တာဟုတ်လို့ဒါမြင်တိုင်းတော့ဒေါက်တာကြီးတို့ကဓာတ်မြင်တဲ့ပြီးပြီလားဘုရားဘာသာမြင်ခံတာနော် ပုတ်ကြဟင်ဘာတိုင်းဒေါက်တာကြီးတို့တဲ့မှာပါတော့ဟိုနိဗ္ဗာန်ရုံတို့ပါလို့ဘာလို့ပါလဲဒီရင်လုံးပါလားနိဗ္ဗာန်ရုံလုံးပါလားဘာလို့ပါလို့ဒေါက်တာကြီးတို့တဲ့ဘယ်တော့လို့ဘုံရမှာတာ အဲဒုံညာကဟိုတက်တော့တက်မှာပေါ်တော့တာကြီးအပြန်ကြပါမှမရှိတော့ပုတ်ကုန်တာအပြန်ကြတော့ဗတ်တက်မှာတော့ဟိုအမေရိကန်ကြီးကိုအပြန်မဆင်းတော့ပြင်ရတယ်ဆိုတော့ဟိုကောဟုတ်တယ်လေအခုဟိုသူရဲ့ကြီးနဲ့ပေါင်းပြီးမှဟိုဘာလို့စပလင်းလေးတပ်ပြီးဖြစ်ဖြစ်ဖြစ်နေတာလေ ဟင်ဒါတော့သူပဲကြီးကောင်းလို့သူပဲကြီးတပည့်ခါလို့သူအခုပြည်ကြီးပေါ်ဖြစ်နိုင်တာလားအရင်ကပင်ပဲကြီးတဲ့အဲတော်လာရောပဲလို့အတန်တာတော့ပင်ပဲကြီးတဲ့ပဲလို့ဟင်ဒါတော်လာကြီးပင်ပဲကြီးတဲ့လို့ဒီဘောမောင်တော့တဲချင်းလားတုံးပြန်ဖြစ်မလားတုံးပြန်ဘုမတို့ပြန်ဖြစ်တယ် အဲတော့တို့ကဒါရယူကျင်အောင်လုပ်ရတော့မှာဟုတ်တော့ဒါရယူကျင်အောင်လုပ်ကြသူကျင်အောင်လုပ်တဲ့နေရာမှာအတားငါးမျိုးကိုတို့မြေတွေ့တယ်နော်တို့သာတော့ဘာပေါ်တခါကြီးအဲရှုမမှုတတိပါပဲတတိပါပဲတတိပါပဲတို့ကိုသွေးထိုးတာအတူကြီးပဲစိတ်ထားတဲ့အတူကြီးဆုံးဘုန်းတာဒီပါပါ တို့သွေးထိုးတာတွေးအတွေးကြီးတို့သွေးထိုးတာအတွေးပဲအဲ့အတွေးဝင်ကိုမြင်အောင်ဟုတ်နော်တို့သွေးထိုးတာအတွေးတို့ဒုက္ခရောက်တာအတွေးဟုတ်နော်အဲ့တော့ဒုက္ခကြီးအတွေးဝင်ကိုမြင်အောင်တောက်တာလို့လို့ရတယ်နော်စိတ်ကိုရှိရောက်မှဆံလို့ဖြစ်ပါဘူးကိုလုံးတဲ့ပေါ်တဲ့ပြေရောက်ဖို့ဟိဟိမရောက်ခဲ့လို့ ဒေါက်တာကြီးတွေးကြည့်ဒါနံပါတ်1ဒါကတော့လူကျင်တဲ့စိတ်ပေါ့ဒါလူကံနဲ့ခန္ဓာလို့ပြောနော်ကိုလူကျင်ကမရရင်ဟိုစိုးရင်စိတ်ပေါ့ပေါ်မှာပဲနော်ဆရာကကြာပါရလို့ဆိုအာဒါဒုက္ခနာကဟိုအရင်ဘက်ကိုကြောင်းဘက်ကိုညာဘက်ခံရမှာတာ အရင်ကနေအရင်ပဲကြောင်းဖို့မှန်ပါပါဗျာဟင်တို့ဘုရားဘာသာဖြစ်လာရိုင်းကနေဒီပဲကြောင်းလို့နော်ရင်ယုံနဲ့ပြီးသလားမဟုတ်ဘူးအရင်ကနေလူပါမလူယုံနဲ့ပြီးသလားမပြီးဘူးဓာတ်ကိုညံ့နဲ့ပြီးပြီးသွားဟင်လူညံ့နဲ့လူညံ့နဲ့ပြောတာတော့မှန်ပါဗျာဟင်ဓာတ်တဲ့ကြီးရဲ့အဲဟောဘောရကရာကားနဲ့ပြောလို့ရှိရင်တော့စက်တော်နူးတယ်မဟုတ် သက်နှိုးပြီးလမ်းပေါ်ရပ်ထားတဲ့ကားကိုတူဖြစ်စေတာ။ဘာတော့ဖလို့လား။ဘာပြောချင်ပြပါဗျာ။ဟင်လမ်းပေါ်မှာသက်တော်မတည်ဘူးလေ။ဟင်သူကအာနမနဲ့ဟိုမဟုတ်တော့ဘူးလေ။ခြေထိုးနောက်ဆုံးနဲ့အားမှမရှိတော့ဘူး။သူလည်းလူသက်တော်ရှိရမှာ။ဟင်ဒါကမှလည်းလုပ်ထားလို့ရှိရ။ဒေါသမနဲ့လုပ်ထားလို့ရှိရ။ဟုတ်နော်။အဲ့ဒီပဲကြောက်မှာအဲ့ဒီပဲကြောက်မှာ။ ဆရာဆိုင်ကနေအရင်ရှင်ကနေလူလူကနေအညာဟုတ်ဗျာနောက်ဆုံးတို့ပြောတော့မရှိရာကလာ၍မရှိရာပြန်လာမှာဟုတ်နော်မရှိရာကလာတာမရှိရာပြန်မရှိရာပြန်မှာတို့တွေကမရှိရာကလာတာတော့မှန်တယ်မရှိရာပြန်လာလည်းမှန်တယ်ရှိရာပဲပြန်ကိုယ်လာတယ် နောက်တစ်ဘဝရတာရှိအောင်ပဲပြန်ကိုယ်ရတာပေါ့ဟုတ်ပြီမဲ့ဒီဘုရားနဲ့ရဟန္တာကမရှိရကလာလို့မရှိရပြန်တယ်နောက်ထပ်မလာတော့ဘူးအဲ့ဒါပြောတာဒီရင်တော့ကဒကာကြီးမမွေးခင်ကဒကာကြီးရှိလို့လားဒီမိကြီးရမှာလားဒီဒီဒီဒီအဲ့တော့မုံရတော့ဘယ်လိုလဲရောက်လားဒီတို့ရံဟောတော့ဘယ်လိုလဲမချဖြစ်တာဒီပြီးတော့ ဒီမှာဒီမှာဟင်ဒီမှာအယိုးလေးတော့ခြံပေးပါဘုရားအယိုးလေးခြံပေးတာဟင်တချို့ဒီအားကြီးတွေပါကြီးတွေဟိုဟွာပေါ့လေဟိုအများတနှုတ်ထားနေတာကြတော့အယိုးလေးခြံပေးပါလို့တော့ပြီးတော့တော့ပြောရတာဟင်ဒီရှိကတော့ခုံကြီးထိုးပြီးပိတ်ထားတာဘူးမှမရဘူးနောက်မှလူသားတွေကတော့ကနေပြောရပြီးလုပ်ပြရတာလေဟင်အဲဘာမှမပြောလို့ကတော့ကြာသေးတယ်ဗျာ ထောက်တာကြီးအရိတာရှိဦးမလားဘယ်ကလာတာတော့မလို့ရှိရပြန်ဘယ်ကမှာလို့မရှိရပြန်ဒီလိုပဲဒီအဲ့ဒီတိုင်းကိုအဲ့တော့မရှိရတာပြန်ပြီးတော့မှမရှိရပြန်လာတာဒုံမို့ဘူးဆိုရင် သဘောရတာသူကလည်းဒီဆိုကြောင်လို့ကြိုက်တော့အကြိုက်အောင်ကြိုက်ဆွေးပေါ့အမုန်းလုံးတော့ဝင်ဆွေးပေါ့ဒေါက်တာကြီးတို့ကင်မရာလေးတော့တို့မပြီးပေါ့တို့ဒီမှာလည်းကင်မရာနဲ့သိကူတာမျက်စိနှလုံးကရှိရကင်မရာချိန်နဲ့မှဘလူးနဲ့သိကူတာဟုတ်ကဲ့လည်းသိကူတာလည်းသိကူတာဒီပြီးတော့ထဲထဲမှာဟိုရှတာရှိသလိုတို့မှလည်းဘုံလေးရှိတာဟုတ်နော်ဒီကြည့်ကဟိုတို့နှလုံးသားကို အဝါရောက်ဆုံးပါလိမ့်ဒီဒီသူစီမရဲ့ဟိုဖလင်းပူတဲ့ညမှာဟိုအမေရိကန်ကလည်းပိတ်သားကိုအဲ့ဒီအဝါရောက်ဆုံးတော့အဲ့ဒီဖလင်းပကြီးရတဲ့ပင်နေနဲ့ကပ်ပြီးတော့ပူပါလားလေအဲ့ကကြမှာဒီအဝါရောက်ဆုံးတဲ့အတိုင်းဟိုဟိုကိုပြားကအိမ်ဒီမှာလာထင်တာလေပုံဘူးတော့ပုံဘူးတော့တို့မှလည်း BJ အိတ်ကအဲ့ဒါဟိုအဝါဟိုအသေးကိုဆိုးဖို့လေ ဒီမှာအသေးမှာဒီကတော့ပါကြီးကြီးတော့အသေးမှာဒီကအိုးပြီးကြီးကဟာကထွက်မှာပေါ့လိမ့်မှာပေါ့လူမှာပေါ့ဒေါ်လာကြီးကြီးတော့ထွက်မှာပေါ့လိမ့်မှာပေါ့လူမှာပေါ့လူတော့ဒီမှာရိတ်လာချင်တာတချို့တစ်တစ်တော့ဒီတွေးပေါ်လို့တချို့တစ်တစ်လုံးတော့ဟင်တကွေးလေတကွေးဒီကင်မရာနဲ့တို့အတွင်းကလို့လို့တော်တော်ကြည့်တယ် ဟုတ်နော်ဒီမှာလည်းအရာဒီမှာသိဟိုစက်ကူကူပါတာမဟုတ်ဘူးလားဒီမှာလည်းအဲ့ဒီတိုင်းကူပါအဲ့တော့တို့ကခုနကရိုင်းကနေရင်ကိုကြောင်းဖို့ဘုရားဘာသာကြီးကြိုးစားတိုင်းအတွေးနဲ့တို့ကလူချင်းသိပေါ်ဆိုရဲမလားမရှိရကလာပြီးမရှိရပြန်ပြီးတခါရှိရပဲကြောင်းကြောင်းလာတော့မှဟင် ပါကိုခံပြီးခံတာမျိုးတယ်နော်မလို့ချင်းပါဟုတ်ကြလူပြောနေကြလူချင်းနေသမျှမလူချင်းတာကြဟုတ်ပါတော့ဘာကြီးဒီဘယ်သူမှမပေးချင်းနေကြဟုတ်ကြဟင်ဟင်အဲအဲသူပေါ်တာပဲဟိုတောင်းတာချင်းဝင်ပြီ ကြည့်ပြရတယ်ပြည့်တယ်သူဒုက္ခဒီမှာသူထောက်တာလေးလူငွေထောက်တာလူငွေထောက်တာလူငွေဒီငွေမဟုတ်ဘူးငွေပြေလာလူငွေထောက်တာလူငွေထောက်တာလူငွေမြေကြီးကမြတ်လူလာရင်ဒီကဘာလို့ဒီဘောပဲဟုတ်တယ်နော်ရောက်လာတော့ရောက်လာပြီနောက်ဘယ်လိုခုံးလို့ အာတော့တာလုံးဝေးနော်သူတို့ခါဒီကခေါ်တာလေဟင်ဟင်ပြီးတော့သူ့မော်တော်ဆိုင်ကကာလိပါနေတော်ကြဖို့ပေါ့ကွာဒီထဲကတော်ကြဖို့မပေါ်ဘူး။ pero ကာလိကပြောတယ်တောင်တာကြီးဟို ပေညာကဖဲဆုံးသွားတယ်သူဒီချိန်မသွားနေဒိုးတောင်းနေမယ်ဒိုးတောင်းနေမယ်ဒီကဒိုးတောင်းတော့မဟုတ်ဘူးတော့တာဒီဖဲဆုံးတယ်ဟဲ့အာတော့ဒီကသူစိတ်ကမသွားလဲအိုးဟဲ့ဒီလိုတော့တော့ပဲဟုတ်ကဲ့ဒိုးတော့လိုချင်မရဘူးသူကဟိုပြောဒီလိုပြောမယ်ဒိုးလုံးကတွေ့ဘူးလား ကိုကိုလူဘောဆိုတာတို့နဲ့ညီကိုတော်ပါတယ်ကိုလုံးဆိုတာတို့ဦးလေးတော်ပါတယ်အဲဒီကိုလုံးအိမ်သွားတယ်ကိုလုံးကနဖားကျိုးလေးပြန့်နေတော့ကွင်းပြင်ပေါ်မှာဒီတိုင်းဖြစ်တာကိုလူဘောကမြင်တာတွေ့ကုန်တော့ဟင်အဲ့တော့အိမ်နဖားကျိုးလေးကိုတလင်းမှာတွေ့တော့ကိုလူဘောကသွားရင်းနဲ့အာကိုကိုလုံးအဲ့ဒီနဖားကျိုးလေးကျုပ်ပေးကြအောင်အရင်တော့ကတော့ကိုလုံးမလို့ရှင်လို့ပြစ်ထားတာ 是嘛如果搞那是卢金了，的，看呀，那不懂？不要，你看懂不懂？如果的，没有那懂不懂？别的？的那么哪里呀？ မလိုချင်ပါမှလိုချင်တာကိုရမယ်ဘာမှမလိုချင်တဲ့နေ့လူလီပြီးမရှိအောင်ပြီးပြီးဆုံးတဲ့နေ့ဒါတို့ပြောထားတဲ့စကားပဲလေဘုရားကြီးကဘာမှမလိုချင်တော့ပါလို့အကုန်ပုံပြဟုတ်လားအဲဒီအကြီးတွေအဲနင်တို့ဟိုဘာနဲ့ဘုံလာနဲ့ပြောရင်ဘုံကြီးဟဲ့ဘာမှမလိုချင်တော့သူ့လူလီလေးမရှိဘူးလားဟင်ဒေါက်တာကြီးတို့မရတာပါပြောလို့ လူကြီးဒီတရားကံပြီးပြီနော်ပြီးပြီနော်ပြီးပါလားအဲဒီလိုတို့ထောက်တာကြီးတို့လုပ်ခဲ့ကြခေါင်းမူဒါနနဲ့လည်းဟုတ်ခဲ့ပါလိမ့်မယ်ဒီကတော့ဒီပြီးတော့လေသူတစ်ပါးသက်ကိုဒီမကဖို့ချောင်းစင်းတဲ့ခေါင်းမူတွေလုပ်ခဲ့ပါဒါနလည်းဒီနဲ့လည်းသူတစ်ပါးခေါင်းသားဖို့ပြီးတာဆိုကြပါလိမ့်မယ်ဒါရီကခေါင်းသိမ်းတဲ့လုပ်တာမဟုတ်ဘူးလား ကောင်းသိနေနော်လောဘပါရင်လူဖြစ်ပါလိမ့်ဖြစ်ပါပါဘုရားဟုတ်နော်ဒီဒီဒီလေးလူချင်းလို့လို့ကိုလူချင်းနေဘယ်တော့မှလူဘူးလောဘမရှိလို့လူဖြစ်တာပါမှန်ပါဗျာဒီကံတာကျွေးမွေးတာလေမှန်ပါပြီးတော့သူသက်သာဖို့သူဥစားယူဖို့လဲလောဘမရှိမှဖြစ်တာမှန်ပါဗျာအဲ့တော့ကိုလှုပ်ထားတာကလောဘသာလှုပ်တာဒီမှာလောဘတွေရှိနေတော့ သူပြောနေကြလို့ဓာတ်ကသွားကျင်လာလားစနေလုံးခံထားလို့မှန်ပါပါဘုရားဓာတ်ကတော့ရှောကျင်လာဘာဖြစ်လို့လို့တော့တာလဲတော့အဲ့ဘာလို့ဖေးပေါ့ဘုလို့ဖေးဘုလို့ဖေးပေါ့ဗျာအဲ့တော့ဟိုကိုလို့ကိုလို့မလို့ချင်းသိနဲ့လုပ်နေလေစေနာကထက်လေဘုရားသူတော်ဘာပေါ်စေနာရှိနေလေတစ်ဖက်ကကိုပေါ်စေနာပြန်ပြီးရောက်လာလေဒီ အဲ့မလို့ချင်တာအဲ့တော့တို့တာပဲလိုချင်တာမရတော့ဆိုရင်လည်းဒါပါတာလေပြီးတော့ဒေါက်တာကြီးကဘာလို့လို့သူတော်ဘာနဲ့တွဲဖက်လုပ်တဲ့နေရာစိတ်မပါတော့ဘာလို့ရင်ဘယ်သူမှကိုယ်မရှိဘူးဘယ်သူမှကိုယ်မလိုလားဘူးဟုတ်သူများအတွက်ကိုယ်ကိုယ်ကြီးစိတ်ပါလည်းပါလုံသမ်းပါဝိจิตန်းကြီးမလုံသမ်းပါနဲ့မှန်ပါဗျာ ဟုတ်နော်ဟုတ်နော်အဲဖယားဝရိယမျိုးမတန်နိုင်တော့ရှင်သိဖိတ်ကောက်တော့တဖယားဝရိယကရှင်သိမင်းလို့သူကတယောက်ထဲလဲအာမလျှော့ဟင်တယောက်လာလဲအာမလျှော့တသိမ်းမှလဲအာမလျှော့ဘူးသူကသူ့အားကိုရှင်သိကြီးဟိုရှင်သိကြီးလို့ပြီးပြီးကြွက်ကလေးတွေဒီအားနဲ့ခုတ်ထားပဲဟင်ရှင်ကြီးကလည်းဒီအားနဲ့ခုတ်ထားပဲ ကြွက်ကလေးရေလို့စိတ်မပါတပါမရှိဘူးချင်းသိကြီးရလေအဲ့တော့ဘုရားကလည်းချင်းသိမင်းလို့ပြောတာခဏကြီးကချင်းသိမင်းတော့မဖြစ်တော့ချင်းသိပင်တော့တော့ဖြစ်လာတယ်ချင်းသိပင်မဖြစ်ခဲ့တာ不是你了，不是你了，不是你了，我听出来，我出来呀，我出来。 ဒါပြည့်တကားကြီးကဝါလာခြေလက်လို့ဆွဲမှလားခွေးလို့ဟောပါဟုတ်ပါပါလေ။ဒီလိုပါပဲ။အာဘုရားခွေးချင်းတွေပြောပါဘုရား။ခွေးရွယ်ချင်းတွေပြောနေပါဘုရား။ဘယ်လိုဘယ်လိုဘယ်လို။ဒီနေ့ကခွေးရွယ်လားကိုပြောတာပါဘုရား။ဟုတ်ပါလား။ဟောင်းတာချင်းလေးတွေကဟောင်းပါပါ။ရှင်းနေတာလည်းဘုရား။ တော့ပါတော့ကလေးချင်းနေပါဘောလေးသာဓုဒီနာမိတ်တာလေပါပါဗျာမာလို့တော့ဟိုယူကြသိနေလို့ပေါ့တိတ်တိတ်ကြောကြောမဟုတ်ဘူးပေါ့ကြသိနေသိမပါတော့ပါအဲ့ဒါကိုသွားမဲ့လာတာလေဟုတ်နော်ပြီးတော့ပြန်လို့ပူပါသိနေမလို့ပါဘူးမှန်ပါပါဗျာပြန်လို့ရှိနေရင်လည်းကိုယ်တင်ရတဲ့ရှိနေနော် ဒီဒီမှာသိမဝင်စားဘူးပေါ့ဒီအဲ့တော့လူနာဖြစ်ဖြစ်ဒီလူနာပေါ်မှာသိဝင်စားကြည့်ရမှာတံမေပင်နဲ့မလုပ်ပါဘူးတံမေပင်နဲ့မလုပ်ပါဘူးဟင်ဒီကြောင့်သိပါလေပါတံမေပင်မပါဘဲလည်းဒီဒီတတ်တာဟုတ်လားဟုတ်လားပြီးတော့နံပါတ်5ကခြေတော်ချတော်သိတယ်တော့မှခြေလက်ဟုတ်လားလူမမဘက်ကကြည့်နေတယ်သူကလည်းကြည့်တယ် ကိုလို့လို့ရတာမဟုတ်ဘူးကိုကနေဖြစ်တည်တည်းအချောင်းလို့လို့မှရပဲနဲ့သူကနဲ့သူပဲကိုကလည်းကိုစီရနာနဲ့ကိုပဲနော်ကိုစီရနာရလောက်ရမှာပဲရမှရပါမလားဆိုတဝက်ရှုံးလို့ရရမရရတာသူ့လို့ပဲတို့ကတော့တို့ရှိတဲ့ညာသွမ်းရှိတော့တို့ကမယ်အဲဒီခြေလုံးချတော့သိနေတယ် လုထားတဲ့ခုနကအောင်မြင်မှုအတွက်ဟန်တာပဲသူကဟိုအရင်ကအရင်ကြောင်းအောင်မှာဘူးဟုတ်တော့အဲဒီ၅မျိုးသာလူနိဝရဏဟင်၅မျိုးတို့မှာဘာလို့လို့အဲ့ဒါ အသာခံရတာများသေးရွာတဲ့လုပ်တဲ့လုပ်ဒီလေးပါမှာနော်အကြောင်းမဲ့လုပ်တော့ဟုတ်ပါဘူးဒီငါမျိုးပါမှာနော်အဲ့ဒီငါမျိုးပါတော့ကိုလူချင်းတို့ကိုကံကြိုးနေတော့ကမလိုက်ဘူးပေါ့ကံကြိုးနေတော့ကမလိုက်ဘူးပေါ့ဟင်ကိုကကောင်းတာနဲ့လုပ်တာတို့ဒီကကောင်းတာနဲ့လုပ်မှာလားသူကတားလိုက်ပါပေါ့ကောင်းတာနဲ့မြုပ်ထားတာကိုကောင်းတာနဲ့ဆွဲယူဒီလိုပြောတာသိတယ် သူကဆိုးတာနဲ့ဆွဲတော့လိုက်မလားတော့တာကြည့်ရမယ်ဟင်ဟင်ပြီးတော့သူပြီးတဲ့ဥပမာတွေပါသေးတယ်ကျွန်တော်ပြောတာရှိပါတယ်ဟိုကြားလာမှာဘုရားတယ်တော့မကြားခဲ့ဘူးလားပါသူနေရာတော့မရောက်ခဲ့ဘူးပါဘူးခင်ကျိုးဆိုတဲ့ကောင်ကြီးသူဒီနန်တိုင်းတာကြီးပါလေဒီနေရာကိုဒီနန်ဘယ်လောက်ရှိတယ်ဆိုတာတိုင်းတာပြီးတော့မှာပြီးဘယ်လောက်မှရှိတယ်ခုကပြီးဘယ်လောက်ထိထွက်မလဲ သူတို့ရဲ့ကြိယာနဲ့တိုင်းပါလေတိုင်းပြီးတော့ဆယ်လက်မပိုင်ပြုတ်ထားတယ်လို့သူကဥပမာမပေး3000ရှိတယ်ဆိုရင်ဆယ်လက်မပေး3000ပဲဟုတ်ပြုတ်ထားတယ်သူပေးရှိတော့ဟုတ်သူရေနံကဒီလိုသွားတာနော်အဲ့ဒါကိုဒီလိုတက်အောင်ဆွဲယူအောင်ပါနော်ရေနံကဒီလိုသွားနေတဲ့ရေနံကြောကိုသူဒီဆက်ကဒီဘောကိုယူအောင်ပါဘူးအဲ့တော့ဆယ်လက်မလောက်ဟာဒီကြီးရောက်ထားခဲ့တဲ့အဲ့ဒီရေနံကြောနာရောက်ခံပြီးနော် ပြုတ်တော့အဲ့ဒီတဲ့ကိုရေနံအပြည့်ချဲ့ခဲ့တယ်ပြေအောင်တော့ဒီသုံးတော်သူပေးသုံးတော်တော့ဆယ်ကမဟုတ်လားသူသူပေးရှိတော့တော့ထဲမှာထဲပြီးအဆိုးရှင်နဲ့ပြိထားခဲ့ဟုတ်နော်ရေနံရေနံနဲ့ချူမှာတတ်တတ်ချူချူတာသူ့မှာတော့ကတော့ဒါလည်းကောင်းတတ်ကြီးနာကြီးပါမှန်ပါဗျာ ဘယ်ဘဝကဗုဒ္ဓဘာသာဖြစ်ခင်မှမသိပါဘူးဗုဒ္ဓဘာသာမဟုတ်ခင်နီးလူဖြစ်တာနဲ့တယောက်နဲ့တယောက်စားပေလူတောက်ပေလူတဲ့စေတနာနဲ့ကိုကြီးထားတာဒီမနေပါဘူးဗုဒ္ဓဘာသာမဟုတ်ပါဘူးလူသားတိုင်းမှာရှိတဲ့စိတ်ပါဟုတ်နော်လူသားတိုင်းမှာရှိတဲ့စိတ်ပါအဲ့ဒါနဲ့တို့မှာရှိတဲ့ဓာတ်ကအောက်မှာရှိသေးတယ်ဒီကသုတ္တတချင်းမဆွဲလို့ မပွင့်တာငါဒေါက်တာကြီးရပါပါဗျာဘုန်းကြီးတို့ကြတော့ဘွမ်းကလေးကိုပွင့်သွားပါပါဗျာဟင်ဝေဘူးလို့လေတရားကြီးတို့တော့ပြီးပါလေဟင်ဟင်ဘိုးဘုတ်တို့လေအာပြီးလို့လေတို့ရှိတို့မြင်ဘူးတာပြောတာပါအနာကြီးပါဟင်သူတို့ဟိုဘက်ကမလိုချင်လို့လူလာဒီကမလိုချင်တဲ့စိတ်ဖြစ်အောင်ကြိုးစားတာလောဘသာလိုက်တာထင်တယ်ဟင် ဟိုဘက်ကမေတ္တာစိတ်နဲ့လုပ်ခဲ့တာကိုဒီဘက်ကသူ့မခံနိုင်သေးဒေါသစားလိုက်မှာပေါ့ဟုတ်တော့ဟင်ဟုတ်တော့ဟိုဘက်ကအဲတို့တတိရှိရှိနဲ့လုပ်လာခဲ့တာကိုဒီကတတိရှိရှိနဲ့ရှုမှရမှာဒီနည်းနဲ့ဆွဲယူရမှာဒေါက်တာကြီးကရှင်ပါဗျာတုံနိုင်ပါမလားရှုမဲ့ခင်ရတာဒါကလည်းအကြည့်တော့ကားတော့ဒါလည်းဒါလည်းဟမ် ဟင်ဟင်ဒေါက်တာကြီးသူ့ဟာသူ့ကိုချက်ချီခတ်တာဗျာဘယ်ဘသူကမှချက်ချီမခတ်ပါဘူးဗျာရှင်းမချင်းတာပဲဆိုပါဘုရားမကြီးကရှင်းနေမှကြီးပါလားနော်ဘုရားမကြီးကဘာလို့လဲပြေးနေလို့ဟင်ဟင်လက်ဘူးလက်ကြမိနေတဲ့ဘာလို့ဒီတော့ဟင်ဒါကြောင့်လည်းပြေးနေတော့ အဲ့တော့တို့မှာကကြိုက်ကြိုက်တူလုံးတဲ့စိတ်ဒါတို့လည်းရှိတာပဲခွေးလည်းရှိတာပဲဝဲလည်းရှိတာပဲကြိုက်တိုင်းမလုံးဘူးဟုတ်နော်ကြိုက်တိုင်းမလုံးဘူးကြိုက်ရွေးကျင်သွားမလားကြိုက်ရွေးပြောင်းဆန်းနေရမလားကြိုက်တိုင်းမလုံးဘူးဟုတ်နော်ဟင်အဲ့တော့ 对吧？再进一步，对，都门那老的、年轻的家里都懂一点，都查了叫来他，他都会会毛病。走路脚步脚上没穿没穿好哩，裤裆扒拉扒拉扯拉拉，把脚毛没洗喽，对吧？你，你妈的，什么的什么的，听汉语哦，你穿一个那个，你穿花袄了哩，你穿花袄了，花袄都都乌乌的，嗯，嗯。 အဲပြောနေကြရှိသေးတယ်တော့တိုင်းတမ်းမှာပါသေးချမ်းသာပါသေးအဲဘလောက်ကတော့တနာတို့ပြတာပုံနေဖေးယုံပေါ်မှာဘာလို့လူနာတွေရှိတယ်လဲဒါလူတိုင်းမေးတာပဲအဲကိုကကျမ်းမှာပါသေးချမ်းသာပါသေးပို့လို့သူကျမ်းမှာရင်လည်းကျမ်းမှာပဲကျမ်းမှာရင်မှာလည်းကျမ်းမှာပဲဒါသူကကိုမှဖြစ်တဲ့ຢာကစိတ်ဒေါသစိတ်မဖြစ်အောင်သိတတ်တာကိုယ့်အတွက်လုပ်တာသူ့ဘက်ကဒီကမဟုတ်ဘူး မေတ္တာနဲ့ຢာကနဲ့တို့ຢာကဒေါသနဲ့မေတ္တာနဲ့ဖန်ဆင်းပဲလေမေတ္တာသိရှိနေຢာကဒေါသမဝင်နိုင်ဘူးပေါ့ခုနကခိုင်းတို့တို့တို့တို့ကာမိသနာနဲ့ဒီဝရဏမဝင်နိုင်ဘူးပေါ့ဒီကာမိသနာနဲ့ဇာပါရမဝင်နိုင်ဘူးပေါ့အဲဒီတွေလောကတာဗျဟင်အဲမေတ္တာလေးပွားနေလို့စေယုံဘောကလူနာတွေကပဲလုံးလုံးစေယုံကလူနာဆိုဟာလူနာလားဟင်ကိုဟာကိုဟာဘူးကိုဟာပါဗျာကိုရောကဘူးကိုဟာပါဗျာဟင် 你早上一干不比不对我我我我我我我我国家的毛主席。 ဟင်အဲ့ဒါတတိမရှိလို့ဒေါက်တာဟင်သူကဒေါက်တာပါယူအဲ့တတိကိုလိုအပ်ဆုံးတော့ပါသူကတက်တန်းတစ်ချောင်းလုံးပညာမှတ်နေတင်ပြီးရဲ့တတိမှတ်နေဘူးမှမလုပ်ခဲ့ဘူးအမှတ်တော်မှရှိတယ်လေပညာကလည်းမှတ်တာပဲပညာကဓာတ်ကောင်ကဓာတ်သာဆိုသူ့အတွက်မှခိုင်းတာသူပြောတဲ့အတိုင်းဆိုတော့လူယုတ်ရရင်လူယုတ်ကိုပြုစုဝေရအတွက်သူကဝေဒနာရဲ့ သူ့သူ့ကောင်ကြီးနဲ့တဲ့မတဲ့ကိုခံစားပေးလို့လေပညာကသူ့ကောင်ကြီးနဲ့တဲ့မတဲ့မှသာပေးတာလေသင်္ခါရဆိုတဲ့စေတနာဥဆောင်တဲ့အုပ်စုကသူ့ကောင်ကြီးနဲ့တဲ့တာဆိုရင်ရှားပေးမလေးမတဲ့တာဆိုရင်ခံထုတ်မလေးအဲဝိညာဉ်ကကောင်းမကောင်းသူ့ကောင်ကြီးပဲတဲ့မတဲ့ဆုံးဖြတ်ပေးသလေးအဲဒီပညာအမှတ်ကဒုဘုံမဟုတ်သူ့ကောင်ကြီးပဲလုံးလုံးပေးတာဟုတ်တော့တို့တွေလုံးလုံးပြီးပြီလားတို့တွေကတတိနဲ့မှလုံးလုံးပါမှန်ပါပါ တတိယကိုတင်ညာမှတော့ပုံဘူးလေအဲတင်ညာကကောင်းတယ်ပြောတာဆိုရင်တို့တတိယကောင်းတာဟုတ်မဟုတ်မှတင်ညာကဆိုးတယ်ပြောတာတော့တို့တတိယဆိုးတာဟုတ်မဟုတ်မှအရှိရှိတိုင်းမှာမှနိုင်ပေါ်ထုတ်ပါဟုတ်တော့ပြီးတော့တင်ညာမှကပေါ်ရမှာတွေ့တာမှမှာတတိမကမှတ်ပါမယ်တို့ကထိုးပေါက်ပါလေခန္ဓာတွင်းထိဥမာချီခါအထိ ပြီးတော့ဒိုရိတာပြောတဲ့ဒေါက်တာကြီးတို့ကိုစောင်းဆောင်ပြီးတော့ဆရာဝန်ကြီးကခန္ဓာအကြောင်းသိကျင်တော့တန်ဓာကြီးနဲ့ခွဲကြည့်ရတာဟင်ဟင်ဒေါက်တာမရီကညာဓာမရှိလို့နော်ဘာနဲ့ခွဲကြည့်လို့တန်ဓာကြီးနဲ့ခွဲကြည့်ရတာတဲ့ယောဂီတို့ကညာဓာနဲ့ခွဲကြည့်နေအောင်ကြိုးစားပါဘော မဟာသီတော်ပေးတဲ့သင်္နာပြဟင်ဟင်သူတို့ကတော့ကွက်ကူပြောနေတာလား မုံရွာဒေါက်တာကြီးကသူများကြောင့်သိရင်တော့ပန်းသာကြီးနဲ့ခွဲကြည့်မှသိတာပို့ပါပါပါဟုတ်တယ်တပတ်မြဲတူကြပါမြဲဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့တို့ကဒီတော့ဒါကြီးမဲနေတယ် ကိုတော်တိုင်းပါတီရောတော်ရောအမှန်ပြပြတာအေးအေးအေးဟိုနှစ်ဖက်ခွဲခွဲတော့သူဟိုရန်ကုန်ပြည်လို့ဒီဒေါက်တာဇောစိန်တို့ဒေါက်တာအောင်မြင့်တို့ကနှစ်ဖက်ခွဲညာသားရောတန်သားရောပါဗျာဟုတ်ကိုဒေါက်တာဇောစိန်ကတော့မာသူဘက်ပဲလေဟင်တခါကြီးဟိုတန်းထလဲရှိလား ဒီတော့ခဏတော့အားနေပါနားတော့အားနေပါလေဟုတ်ကဲ့ဆံမိုးရှိတယ်ဆုံးမလာကျွန်တော်ပြောတော့ကိုက်ဒါလည်းမူလာရောက်လို့တော်တော်တောင်းလို့ဒီမဆုံးမလို့ပြောချင်တာပဲဒါလို တော့ဆရာကြီးပဲလို့ဘယ်ပဲလာဒီရောက်သွားပြီဆရာကောင်းတဲ့ပန်းကောင်းပန်းအောင်လို့ကျေကြကျေကျေကြဟိုဘက်ကတော့ကြောက်စကားတာပြီဒီဘက်ကတော့ကြောက်စကားမတာဘူးကျွန်တော်အတော့မလို့ဘာလို့တော်ကြီးပြောတော့ကြောင်ဒီတော့တော်တော် ဟင်ဟင်အဲ့တော့တို့ကတတိအမှတ်ကိုမသုံးသေးတာနော်အဲ့ဒါအဲ့ဒါတန်တာညာညာနာလို့တော့လို့တတိအမှတ်တတိကအဲသူတဖြည်းဖြည်းနဲ့သူကခန္ဓာတွင်းကိုထိုးဖောက်နိုင်တဲ့ကိရိယာသူ့မှာပါဒီပညာမကအပေါ်ရန်လေးတွေသိနိုင်တာလေတတိမကထိုးနိုင်ထွေးနိုင်တာအားရှိတယ်ဟိုနည်းနည်းနည်းနည်းထိုးထွင်းသိသည်ဆိုတာ သတိအားဖြင့်မြည်တဲ့ဉာဏ်ကိုပြောတာခန္ဓာတွဲကြည့်နေနိုင်ပါတယ်ခန္ဓာတွဲကြည့်နေနိုင်တယ်ခန္ဓာကဘဝအထိနှမ်းမြင်နိုင်ပါတယ်ကိုရှုွက်တဲ့ကကြည့်ရုံနဲ့ကိုကုဏမကုန်းရင်ဒီအောင်ကြည့်မမြင်လာတဲ့ဓာတ်ကြီးဝင်းဝင်းဒီမှာတွေးကြည့်ရင်ဒီမှာဒီမှာစိတ်ကြီးတွေးပြရတာစိတ်အကြည်တအားကောင်းရင်ကောင်းတော့ ဒီမှာလာဖြစ်ဖြစ်ပြီနှာခေါင်းအဆူရင်လည်းဒီနှာခေါင်းရဲ့အဲအဆင်းတဲ့တန်းကြီးဒီထဲမှာလာတော့ချုပ်ခွက်ထဲလာပေါ်တွေးကြည့်ရင်ကြည်တော့ပေါ်လာတွေးမွေးရင်မွေးတော့ပဲမြင်နိုင်တယ်ချုပ်ကြည့်ပါချုပ်ကြည့်ပါလူချင်းသိနေတော့မလုံးနဲ့အသားဝင်မယ်ဟင်တတိတစ်ခုသာလက်ခံပါတတိကလွဲလို့ဘာမှလက်မခံဘူးကျန်တဲ့ဟိုတို့ မော်ရီပတ္တိယ39ပါးတို့ပါတို့ကတတိနောက်ကဘဝထလိုက်ရတာပါတတိရှိကိုဘယ်သူမှမကြော်ရဲဘူးတရားကတတိကလွဲလို့ဘယ်သူမှလက်မခံဘူးတတိတလုံးပဲဟုတ်ဗျာလူချင်းနဲ့အတွေးကိုဝင်ဝင်ရတာအဲ့လိုမှားရမှားမှန်ပါဗျာသူဝါလာအရင်ကနေအရင်ပဲကိုပြောမှနော်မှန်ပါဗျာဟောဒီဒေါက်တာကြီးဟို အဲဟိုအိုင်နဲ့ပြောလို့ရှိရင်ဟိုအော်အိုင်ကရေဝတ်ထက်အာမှုကလေးရိုးကျော်ပြီးတော့ပက်တယ်လို့လေဟုတ်ဗျာဟင်သူဟိုရိုင်းနဲ့ညင်ကတော့အောက်ကအညီနဲ့အကြည့်ကြီးอ่ะညင်နဲ့ညံကတော့ဘောမရှိသေးတော့တတိနဲ့ပက်ပြီးကောတင်ရမှာမှန်ပါဗျာကောက်တာကြီးလည်းနေရင် ဒီကတခွဲပဲ့တယ်ဟိုကဆယ်ခွဲပြန်လျှောကြတာဟောဒါကြီးသွက်သွက်ပဲ့မှလားတို့နေတို့နေလားဘုရားဘုရားနဲ့တို့ဘုရားနဲ့တဲ့တော့တခါတည်းအပေါ်ကိုအများကြီးတက်မှာပေါ့ ဟင်ခြေကုံလို့ဖြစ်ပြီးစက်ပြက်သွားလို့ဖြစ်ပြီးတော့ဆက်ရှိနေရောဘာမို့တာဆက်ရှိနေရောဆက်ကုံလို့ဖြစ်နေရောအဲ့တော့ဘယ်တော့ဆက်တော့ပြန်ရှော့မှာတော့ဟင်ဒီပါဗျာသူမောတာအခုလည်းမောတာမောမနိုင်တော့ပါဘူး တော်တော်ကြီးဘုရားအကူတဲ့ကောင်ဟုတ်တော့ညာမကုန်လို့ညာမကုန်ညာမကုန်လို့ဟုတ်ကလားဒီမှာမှာပဲအကြိုက်နာလဲတွေးရလာတာကြောက်တာလဲတွေးတာပဲမုန်းတာလဲတွေးတာပဲကြီးကြီးများများရေးရိုင်းညင်နေတွေးရလာတာတွေးခွင့်မရအောင်မရအောင်ပေါ်တာမပြည့်နဲ့မဟုတ်ဘူးဒီမှာကုန်ပြီနဲ့မဟုတ်ဘူးဟင် ကြာနိုင်ပါ့မလားဖြစ်မယ်ကျင်းလေးရတာကျင်းကျင်းပါကျင်းလေးကျင်းပါဗျာအရက်တော်တော်ကြမ်းနာလေတော်တော်ပြင်းနာကျင်းမှာတော့ကောင်းတယ်လို့လက်လို့အရက်ချက်ချင်းကောင်းမှာတော့မပြီးဘူးရရရတော့တော့ကျင်းမပြီးဘူးရဘယ်လိုမျိုး ခင်ဗျာခင်ဗျာဟိုကျွတ်တို့ဟိုလောဒီလောပြောဦးမယ်ကျတော့ဘုရားတဲတော့ကအောက်ဆင်းဦးဆရာတော်ရတော်တော်ယူတာဆရာသူကြောင့်သားကသူကြောင့်သူတွေကပိုက်ဆံကြီးခိုးခိုးပြီးတော့ရွာထဲသွားဖဲချတာဟင်ဖဲချတော့တရားကြီးကမတနိုင်တော့ဖုန်ကြီးသွားတိုင်းနဲ့လာခဲ့မင်းမင်းဖဲချရဲဆိုဟေးဘုရားဘုန်းကြီးတော်ဘုတော်ကြီးဘုန်းကြီးကြီးကို တပီတော့ဖဲမချဘူးဗျာဟိုကားလေးတော့ဖြစ်အေးဟိုကားတော့တော့သိချင်ဖြစ်ဟိုဘေးမဲ့တော့ကိုယ်ကတော့ဒီပေါ်ကလေးတော့ဒီလာတော့ခဏနေတိုင်းတော့မမူးဘူးလေ။ဒီလာ ဘူးလားဗျာဟင်ဘူးလားဗျာဟုတ်เออเราไปหุบอีกดาพี่โหจานะดาพี่บูราเบ้เด้บูราเบ้เด้เออเด้อดอกมานี่หมู่ปิดตาถ่าเลยว่าดูอัมบะฟุบเลยว่าเนี่ยเจอแล้วเอออัมบะฟุบเลยฟุบเลยเออ ဟုတ်ကဲ့မကောင်းတာလည်းကြည့်နေတယ်ချက်ချင်းကြီးတတ်တာရှိဘူးတုတ်ကြည့်မကောင်းတာလည်းကြည့်ယူရတာပါအပေါင်းသူဆွဲလုံလုံမှပြောလုံလုံမှတုတ်ဒီတော့မှတတ်တာပါချက်ချင်းကြီးမယ်ဘာလို့တို့ချက်ချင်းတတ်တာမရှိပါဘူးဟုတ်ကြလို့ကျင်တာတော့တတ်ချင်သိရှိဖို့ပဲ စိတ်ပါဖို့ပဲကောင်းတာပဲလေတော့ချင်းသိရှိဖို့ပဲအဲတော့ဒေါက်တာကြီးအဲရန်ညင်သလားယင်ညင်သလားဒါထားတာပြောဒီမှာပြပဲလေဒီမှာရှိတယ်လေဖြစ်ပါဗျာအဲဘောဘောဆန်ဆန်နေဟုတ်လားအဲခင်ဗျားဘောလာမဟုတ်လားတို့တို့သင်္ကန်းပြီလား ိတ်လေးရှိတယ်ဟင်ဒီမှာကိုကတင်ငါတက်သမုတ်ပြီးပြေးကိုကတင်ငါလေးရှိပြီလားလုပ်ငန်းလေးတက်တာလေ မရဘူးမရဘူးအဲအဲအဲဒုဘောဘောတော်တယ်ဒုဘောတိုင်းဘောအေးအဲ့တော့တို့ကတိရိစ္ဆာန်ဖြစ်မှာတော့အရင်သင်္ကန်းမရှိတော့ဘူးသူ့တို့ရခိုင်းတဲ့အတိုင်းတော့ရတော့မှာနော်နော်သူ့ရခိုင်းတဲ့အတိုင်းတော့ရတော့မှာဟုတ်ဗျာပြီးတော့တို့ဘာသာတိုင်းဘာသာတိုင်း ရင်အောင်လို့သိကြတာပါပဲ။သို့တော့ဝင်းလုံးကျရင်ဖို့ကြတော့ဗုဒ္ဓဘာသာကလို့လို့ဖြစ်တာရှိတယ်။မှန်ပါဗျာ။ဟုတ်ပါဗျာ။သူဟိုသူ့ဘာသာသူ့ဘာသာဒီဟိုဟိုနှိမ်ချရကြပါလိမ့်မယ်ကွ။မှန်ပါဗျာ။အဲဒါတွေကဂုဏ်လုံးလေးသိကြပြီးသားလေ။မှန်ပါဗျာ။ဟိုကိုယ်ကိုယ်တိုင်ကျင့်တဲ့အကျင့်မရှိဘူးကွ။မှန်ပါဗျာ။ကိုယ်ကိုယ်ရဲ့ဝိုးပြုဆူတောင်းလို့ သူကပုဂ္ဂိုလ်ဆွဲဘူးသူတို့ပုဂ္ဂိုလ်ကဖန်ဆင်းရှိအဲ့တော့သူတို့ကနေပြီးတော့ကိုယ်ွယ်တွေကိုပြုစုတော်နေသူကတည်းကကိပြီးဇာမာတိတိုးတက်ပြီးသူကဒီယူပဲရှိတာကိုယ်တိုင်ချင်းမဟုတ်တဲ့အတွက်ကိုယ်ဘုံအဆုံးထိမရနိုင်ဘူးဟုတ်နော်မှန်ပါပါဗျာပြီးတော့တရားကြီးတို့တော့ကြားဘူးပါမဟိကျင့်ပါဘာသာထဲမှာသူကကမ္ဘာယူဆွဲလို့ခေါ်ပါတယ်တို့ကမ္ဘာ သူတို့ဘာသာက2500ကျော်ရှိပါသေးတယ်သူတို့က9000 6000ရှိပါသေးတယ်နောက်ကဘာကြီးကလေးကဘောတဲ့ဘာသာကသူတို့ကအဟိန္ဒဝါသူတို့ကမမြင်ဘူးသက်တာလို့ပဲသာနော်လူကလွယ်လို့ကောင်းလို့ပြီးတော့သူကမြေတာကမ္မထမ်းသူတို့ကတာဝန်သားတာသူတို့ကလည်းဓမ္မဖြစ်ဖို့ပဲဓမ္မတဲ့မပေါ်တော့ဘူးဟုတ်တော့ဓမ္မတဲ့မပေါ်ဘူးဓမ္မတော်တို့သာလို့တော့ ဟိုပထမဆံပြမာပဲဖြစ်နေတယ်ထက်ပြမာဖြစ်နေဟိုသုရဝါဒငါးပုံဆိုတဲ့ပြမာကအနာဂါမိသာသွားနိုင်တာဟုတ်နော်အနာဂါမသွားနိုင်ပါလေတယ်ရတိသာဘာသာမသွားနိုင်တဲ့ပြမာပါဟုတ်နော်သူဒီဟိုဣသရေကြတော့ဒီဘူဝါလို့တုံးနော်ဟိုအိန္ဒိယကြတော့ဣရိဝါလို့တုံးတယ်ကျန်တဲ့ဘာသာများကြတော့သာဝရလို့တုံးတယ်အဲပထမဆံပုံရဲ့ အထိတ်ဆုံးရရှိတဲ့မဟာဗျမကြီးကိုပြောတာအဲတော့မဟာဗျမကိုဝယ်တာကိုဟုတ်တော့အဲတော့ဒီမဟာဗျမရဲ့အဲအောက်မှာကပုံနှစ်သိရှိပါတယ်ပထမသံသုံးပုံရှိတာကိုဓမ္မပါရိတ္တသာသွားပါဠိလိုဓမ္မရရဲ့လုံသွေးပေါ်ဗျာဓမ္မဘုရောဟိတာဆိုတာဓမ္မကြီးရဲ့ပညာရှိပေါ်ဗျာအဲဒီဓမ္မပါရိတ္တသာပုံလို့အလုံးသွေးပုံလို့ပညာရှိပုံလို့သာသွားသွားပါတယ်အဲ့ဒါဒုလန်ဆုံးပဲအဲ့ဒါဒုလန်ဆုံးပဲ ပြီးတဲ့ဘုံဟုတ်တော့ဒီလောက်နေစေရင်တော့ရင်မပေါ့မုံမတကာရမကြီးဥပုဆောင်ဝင်ကြတော့ခင်ဥပုဆောင်ကပြန်လာတော့ဘယ်လိုမျိုးလို့သူမုံမတကာရမကြီးဥပုဆောင်ဝင်ကြတော့ဒီဘာဥပုဆောင်ကပြန်လာတော့ဘယ်လိုဒီတော့ဝိရတော်ဝိရတော်ပြည့်လို့ဟင် ဟင်ဓမ္မအဲ့ဒီတရားမရှိတော့တော့ယူအောင်နေတယ်တော့ပြန်ပြီးလူတို့ဘောဘောတဲ့တိသာညာပါပဲလေဟုတ်တယ်နော်ဟုတ်တယ်ဒီသူတို့လည်းရင်အောင်တော့တင်တာပါသို့တော့အဆုံးထိခုနပဲအကြိုင်းသားလေးအရင်အရင်ကလေးမြူအောင်ညံ့အောင်နောက်ဆုံးဓာတ်သက်ကုန်တဲ့ဖီထိသူတို့မှမရှိဘူးတို့မှရှိတယ်မတုံးကြဘူး ကြည်တာပြောတာကုန်းလားဒီကဘောပဲပါဘူးဘယ်လောက်သုံးရပါလဲဘာဖြစ်လို့လို့ကုန်းသွားမှာဆိုလို့လားဘာလဲတရားထိုင်တာကိုပြောတာတရားထိုင်တာဆိုရင်တရားထိုင်တာဒီတိုင်းထိုင်နေတာပေါ့နားလိုက်ထိုင်နားလိုက်ထိုင်ရတဲ့ဖွဲ့ ဘယ်သွားဘာလို့ထိုင်တာလဲထိုင်တာတွေမေးရအောင်ပါဘုရားဒီနာရောပြင်လိုက်တာပဲဟင်ဟင်ပြီးတော့ဂျီအိုမာအိုနော်ဟိုနာကြီးနဲ့မဟုတ်ဘူးလားအဲနဲ့နိုင်တဲ့နာဆိုဦးမဟိုဟိုဆုံးဆုံးဆုံး ငါရှုချက်ရှုချက်နဲ့ထားတာအဲဒါကိုတနာကြီးတနာကြီးနောက်ကအဲ့တော့ရှုချက်ကြီးထားတာတော့နောက်ကဖုံကြီးကတင်းလိုက်ဦးတင်းလိုက်ဦးနဲ့ဒီတော်ကြီးနဲ့ချီရောနာချီရောနာတင်းဦးတင်းဦးနဲ့အဲ့တော့ရှင်သုံးကတကားကြီးကအဲဒီလိုလေးလုပ်ပြီးနိုင်ပြီနိုင်ပြီမသိဘူးအဲ့တော့နောက်ကအော်နေတဲ့ဖုံကြီးဟိုတကားကြီးကချက်ဘာလို့ကာနေလို့ဆို ကိုရိုနာကြီးကြီးရပ်များဟုတ်ကလားကိုရိုနာရသေးတော့အဲ့ဒါကတရားအထိုင်နာမဟုတ်ဘူးအထိုင်လေးဆိုတရားထိုင်နာက တတိထိုင်နာကိုပြောပါဗျာစိတ်ထိုင်နာကိုပြောပါဗျာဒီမှာနဲ့ဒီများနဲ့ဒီမှာကထိုင်နာကိုတရားထိုင်နေလို့မဆိုလို့ဘူးပါဗျာတရားကတရားထိုင်တော့အောင်ထိုင်လေးကျင့်တာပါဗျာထိုင်ဘူးဗလားတရားသင်္မတက်လို့ပါဗျာ။ဒါလိုတော့ဟောခါရဝိဝေကဖြစ်အောင်။ပြန်ပါဗျာ။ဟို တွေးပြီးပြီးတော့စိတ်ဓာတ်ဖြစ်တာပြီးတော့ကိုမီပြီးဖြစ်တယ်ပြောရလို့အဲ့တော့ကိုမီဖြစ်တဲ့စိတ်ကိုရည်စည်ခြင်းတော့သူ့မိနေတဲ့ကိုယ်ကိုသူကအရင်ခိုင်းပြီးနေတာဒါသိမိငင်ခြင်းတော့ပါသိမိငင်ခြင်းလူချင်းသာစိတ်ငင်ခြင်းစိတ်ကိုထိုင်ကြခြင်းသာထားဆိုတဲ့နေရာကိုဒီဒီကလေးထိုင်ပြီးတော့ မင်းကောင်းကြီးမင်းပြန်ကြည့်စမ်းလို့ခိုက်ပါသူကသူ့ကောင်းကြီးသူ့ကိုချိန်ကြည့်တာဟုတ်ဟုတ်ဗျာငါရှိတယ်ကောင်းတယ်မြည်တယ်ပိုင်းတယ်ငါကြိုက်တယ်လို့လုံနိုင်တယ်အဲ့ဒီသိဖို့ဘူးလားအဲ့ဒါဘူးတို့တတိယအနေနဲ့မင်းထင်တယ်လို့ဟုတ်မဟုတ်မင်းကောင်းကြီးမင်းပြန်ကြည့်စမ်းလို့တော့သူ့ရှုပ်ွက်တာသူ့ကောင်းကြီးမဟုတ်ဘူးလားအဲ့ရှုပ်ွက်နေတာကိုသူ့စိတ်ကိုထိုင်ထိုင်ပြီးကြည့်ခိုင်းတာလေငါရှိမရှိ မြင်မမြင်ကောင်းမကောင်းပိုင်မပိုင်အဲ့ဒီအငင်းပွားမှုတရားမှမှုကိုသိအောင်အဲ့ဒါတရားယုံမယ်လေအဲ့ဒီတရားမှမှုမဟုတ်ဘူးကတရားကမမြင်ဘူးဘုံရောတော့ပဲလို့လေဒီဖခင်ကမကောင်းဘူးဘုံရောက ဘုံဝင်လေဖျားတည့်ရလားတည့်ပါလေဘယ်လိုတည့်ရလဲဘယ်လိုတော့ဘယ်လိုတည့်ရလဲဘယ်လိုတော့မဟုတ်ဘူးဘယ်လိုလဲလို့ကလုံးမမောက်ကတော့တာမရှိတယ်မကြီးဘယ်လိုလဲဘုရားအခုကဘုရားခံနေနေတာလေဟင်ဘုရားနဲ့သဘောကြီးတိုက်ဆိုင်ရလားတော့တိုင်းမရမှာပဲဘုရားတော့ဘုရားကကြည့်မိလို့ ဟိုလိုပုံမွေးရုံလားလေဒီမှာတကမှနားထောင်နေပဲနဲ့ဘုရားကမမြဲဘူးအမ်မကောင်းဘူးမပိုင်ဘူးနဲ့တို့ကလည်းခံရင်းနေတာပေါ့လားဒီလေကောင်းနေကိုကိုကိုပိုင်းနာပဲနဲ့တို့ကလည်းညင်းနေတာပြောဖေးအားနဲ့တော်ကြီးတိုက်တယ်ဘုရားယူရည်တော်ကြီးတိုက်ခံရလားမတိုက်ခံပါဘူး ဒါရင်လည်းသတင်းစာတွေကဒီနာမထင်တယ်ဆရာနဲ့ကျွန်တော်တို့ဘုမာတို့မူရောမူရောသားများနဲ့ဘယ်လိုတိုက်ခံပါတယ်တော့ပါသေးတယ်ကျွန်တော်တို့ညီမလေးညီမလေးအောင်လို့ညီမညီမထင်တယ်ညီမလေးပါအကျဉ်းသားတွေကတော့ဝိုင်းပဲလို့ကျဉ်းသားတွေကတော့မကြောက် တိုင်းနဲ့တော့တော့ပိုင်းတယောက်နဲ့ပုံလေးဒီလိုပဲပဲဝုံတော့ကြည်လာမှာပေါ့ဟုတ်ကလားတရားထိုင်တာကအဲဒီဟိုတတိလေးထိုင်တာပေါ့အဲတော့တို့မုံရွာတွေမှချင်တာနဲ့မှပါမှချင်တာနဲ့မှ အဲဒီမှတ်တာကခုနတို့ပြောတဲ့ဟိုအရင်ကနေရင်ကူကူရလို့ထားပါအရင်ကနေရင်ကူနေအရင်ကနေရင်ကူနေဟုတ်နော်မှတ်ချင်တာနဲ့မှတ် ကိုမှတ်တဲ့နေရာကိုတတိမြဲအောင်ကြိုးစားပြီးသားမှာသွားလဲတာစားလဲတာလေယူကြီးထောင်းလဲတာတမိချက်လဲတာတွေ့လဲတာထိုင်မှအဲဒီဟိုထိုင်ကထိုင်ပြီးကျင်တာထိုင်ရမှာကအဲဒါထိုင်ရမှာအင်နာလဲလဲထိုင်မှာဟုတ်မိဘတော်နဲ့ထိုင်မှာဘလူမူရင်းလဲထိုင်မှာလေယူကြီးထောင်းလဲထိုင်မှာဉာဏ်နိုင်ပါ့အဲ့ဒါတော့ပြီးတော့ပါ။ကြည့်ယူအောင်။ကြည့်ယူအောင်။ချက်ချင်းကြီးတော့ဘယ်သူမှရအောင်။ ဟင်ဒီကိုမမောသကကဖီလီမာလေးတောင်းကြသေးတာဟုတ်တော့မဆိုးပါဘူးဟင်ဟင်ဒီကိုမမောသကကဖီလောက်တော့မဖြစ်ရင်တော့ဒီညနာလေးဟင်ဘောလာဆင်းတဲ့ဒေါ်လာတွေလားဆင်းတဲ့ညနာတွေလားဆင်းတဲ့ဒေါ်လာတွေလားဟုတ်ကဲ့ဒီယူရတာပဲအာ သိမြင်သိရှိဖို့ဒီမှန်ပါဗျာလောက်ပါလောက်ပါပါကျိုးသားသားပါသူဟိုဆရာတော်ဦးဒုဒကပထမဦးဒုဒကအစိုးရငါလေဟင်ပြင်းလေလို့ပြောလေလို့စိတ်မပါလေလို့စိတ်ပါသူပြောသွားတဲ့စကားလေဟင်သူပြောသွားတဲ့စကားပြင်းလေလို့ပြောလေလို့စိတ်မပါလေလို့စိတ်ပါလေလို့ပါများသိလိုက်ရတာ လုတ်ပါများသိလိုက်လာတာလေလုတ်ခါလို့ကြာတော့ဒီချိန်ဒါလုတ်ရမှာဖြစ်ကုန်တာမှန်ပါပါဗျာဒီဥပမာမဲ့တို့ခုနှစ်နာရီထိုင်ပြီးပါတော့ခုနှစ်နာရီထိုင်ပြီးထိုင်ထိုင်လို့မဖြစ်တော့အချိန်ကြီးရှိနေတယ်ဒီချိန်ကထိုင်နေတော့မှန်ပါပါဗျာကိုမထိုင်ရင်စိတ်ကထိုင်နေတယ်မှန်ပါပါဗျာအဲ့ဒီဟာကိုရောက်အောင်ယူပေးမှန်ပါပါယူပေးလို့တို့ဒီမှအားကောင်းသွားပြီဆိုတော့တို့သွေးက ပထမတော့ဒီသွေးအားကဘူးသလောက်တို့မှပြနေတယ်။ဒါခိုင်းလို့ပြောတော့လေပတ်နေတဲ့အတေရောကြတော့ပေါ့ဗျာ။တွေးဘူးနဲ့လဲနေတော့စိတ်ဘူးကြမ်းနေ။ဒါကြမ်းနေ။ဒါကြမ်းခုတ်လေးတွေးဘူးလေးတွေးဘူးလေးဒါကြမ်းခုတ်လေးပဲ။ဒါကြမ်းနဲ့တွေးဘူးတူတူပဲ။ဟုတ်ဗျာ။အဲလောဘချမ်းသာရင်မာမတက်တော့ဒေါသချမ်းမာမတက်တော့ ညင်နောက်ကနေဇေယိုက်ပါလိုက်တယ်နော်တို့ကညင်ညင်နောက်နဲ့တော့ဟင်ကိုကြိုက်တာနဲ့တွေ့ရင်စိုက်ပိတ်တော့ရှိမှာပေါ့ရှေ့မကျော်နဲ့ကိုမုန်းတာနဲ့တွေ့ရင်မုန်းပိတ်တော့ရှိမှာရှေ့မကျော်နဲ့တတိအတားရှိရမယ်နော်တားပါများလာလို့ဒီဘက်ကမှအကောင်းလာရင်ကိုဘက်ကသွေးအေးသွားတော့သွေးအေးသွားရင်သွေးပြီးလူသွေးတိုင်းပုံမှန်တော့ရှိမှာပေါ့အေးတော့ရှိတော့ လဲနေပါတော့အိပ်ပျော်နေတဲ့အခါလဲတဲ့တွေးပြီးပုံမှန်ဟင်အိပ်ပျော်နေတဲ့အခါရှူတာစိုက်တာနားထောင်ပြီးပါဝင်ရထွက်ပြီးပုံမှန်ဟင်ပုံမှန်ပဲဟိုပြောဒီလိုပြောမယ်လို့ကလည်းရှိတော့ပြောနေတာညာကုန်တယ်ပြောရင်ညာဟာလူကြီးပဲဝင်တာပဲနေပါလို့ဆိုလို့မဝင်နိုင်ဘူး ကိလကဒုထာနဲ့ဖယ်သွားရအောင်မှာဘာလို့အောင်မှာဆိုရတော့ကဝင်တာနဲ့ဘဝင်ကအောက်ကဖိထားဝင်လေဒီဟောရီကလည်းထွက်တယ်ချက်တိုင်းဒီမရောက်ဘူးအဲ့တော့အပူနဲ့အပူခံလာတဲ့အောင်းနဲ့တွေ့တို့မှာပို့ပြီးတော့ရိုင်းနေဟုတ်ပါဟုတ်ပါဒီဘယ်တော့မှဘာလို့အောင်မှာဒီတဲ့ဟိုလောဘကဝင်မှာဒေါသကဝင်မှာတဏှေဟိုသူတို့ဆောင်းထားတာအဲ့ဒီချိန်ဝင်တွေထွက်နေပုံမှန်မရှိဘူး ကြောက်ကြက်ဒေါသကြီးလာရင်လေကြောင်းကပဲဝင်နေထွက်နေလို့နိုင်တော့ဟောဒီသလုံးထိကိုမရောက်တော့ဒီကျေနပ်ဒေါသကြီးလာရင်နှောင်းနာတွေပဲကပ်ဖို့ပြီးသွားတယ်ဒီပေယူဒီဘူးတို့နှောင်းမှာပွန်းလာတော့မုံဘူးလာတော့တယ်နားလာဘူးအဲ့ဒီကျေဒေါသကြီးကြည့်ပါဝင်နေအောက်ကြည့်ပြောက်ဟောဒီနာလေးတွေအဲ့ဒါငရုတ်တိသတို့မဟုတ်ဘူးငရုတ်တိဘူးတို့ဘူးလား ဒါတို့မှတ်တဲ့နေရာမှာလည်းတို့ဖြစ်ခဲ့ဘူးလားနော်ချင်မနော်ညအိတ်လိုက်တဲ့အခါသောကရှိရင်မအိတ်ဖြစ်ဘူးမှန်ပါဗျာအတွေးဝင်ရင်အိတ်ဖြစ်လို့လားမဖြစ်ပါဘူးဗျာဒီအိတ်ဖြစ်ဘူးမှန်ပါအတွေးဘာမှမရှိမှအိတ်ဖြစ်မှန်ပါဗျာအဲ့ဒီအိတ်သွန်လို့တွေးစိတ်ဘာမှမရှိတော့ဘူးပင်ကိုယ်စိတ်တိုင်ဖြစ်တဲ့ချိန်ဟာဝင်ပြီးထွက်ပြီးလာပြီးနဲ့ချက်တိုင်းချက်တိုင်းနဲ့ ဓမ္မပုံမှန်အဲ့တော့သူတို့ဟောင်းနေကြတော့သူတို့ကတွေးလေးမရှိတဲ့လူပုံမှန်သွားနေတာဒါမှမဟုတ်သူတို့ဟောင်းနေမှာပူတယ်အပုပ်မရှိဘူးပေါ့အပူမအောင်ဘူးပေါ့တောင်းမရိုက်ဘူးပေါ့သူကတော့ခုနပြောတဲ့ဝေဒီထွက်တွေကိုပုံမှန်မရှိနိုင်နေရင်တနေ့လုံးပုံမှန်မရှိတဲ့အတွက်အဲသူကတော့အပူနဲ့ပုံအောင်လာတဲ့အတွက်ရိုင်းတဲ့ပေါ့ထစ်ကနေသူဒုံကနေသူတိုင်းကနေပေါ့ဟုတ်တော့ဒုံတွေ ဟုတ်နော်အဲ့ဒီအောင်တာအဲ့ဒါညာတညာလုံးရန်ကုန်ကြီးဒီပဲလို့သူလိုပဲအဝေးမှာဒီဖြစ်ထုတ်တွေ့ပြရတယ်အဟောင်းမှာအပူနဲ့ပုတ်ပြီးဟောင်းကိုထုတ်ပြကြအဲ့ဒီပြီးတွင်းပြီးလေဟောင်းထုတ်ပြီးဒီပြီးတွင်းပြီးလေဟောင်းထုတ်ပြီးနဲ့နာပြီးနဲ့ချက်တိုင်းချက်တိုင်းနဲ့နာပြီးတဏီကုံလောက်ထားတဲ့ယူရင်းချင်းပြီးဒီအောင်နေတဲ့အပူအပုတ်ကုံတဲ့အချိန်ဟာ တို့နာနာဆန်းဆန်းလို့တဲ့ချိန်မောင်တာကြီးကအိမ်လိုက်လို့အားရှိတာလားဝင်လေထွက်ဒီပုံမှန်ရှူလို့ရှိတာလားဒေါက်တာကြီးပြောနေတဲ့အတိုင်းပြောပါကိုကြီးကလည်းဖားကြရတယ်ကျောင်းကြီးရတာတော့မဟုတ်ဘူးဟုတ်တယ် အဲ့ဒီဝေဒီထွက်ဒီပုံမှာအဲ့လိုရှူတိုင်းနေတဲ့ပုံကူဟာအပူပုံမအောင်တဲ့အတွက်ဓာတ်မရိုင်းဘူးမှန်ပါဗျာမရိုင်းတော့ဘူးအဲ့တော့ဘာဖြစ်သွားလို့ဒီဘက်ကတို့သာလို့ပေါ့ဗျာညီတာအခမ်းအားကောင်းတဲ့ပုံကူကစိုက်ပြီးအားကြီးမှန်ပါဗျာစိုက်ပြီးအားကြီးအဲ့စိုက်ပြီးအားကြီးတဲ့ပုံကညီတာအားကောင်းတဲ့ပုံကူ ဟင်ဒီကတိကအကောင်းတဲ့ပုဂ္ဂိုလ်လုံးလုံးဟင်အာယုတစ်ခုကိုတခါနဲ့အာမရပါလို့အဲမကြီးနာထားလို့အဲ့ဒီအဲ့ဒီတိကိုဒီမှာအကောင်းလာရင်တော့တရားပဲပြောင်းတယ်စေတနာသုံးပါးကြီးညူလေးပဲပြောင်းတယ်အရင်ထင်နော်ဒီဒီတိုက်အားလုံးကြီးကိုကိုလိုရှုမှတ်နေလို့အပူဖို့မအောင်လို့သွေးပုံမှန်ဖြစ်ပြီးအေးပြီဆိုရင်တို့ကတရားပဲသွားယုံကြည်ချက် ဟုတ်နော်ဝေဒနာပေါ်ယုံကြည်ချက်ပုဂ္ဂိုလ်ကြီးအာဟုမှုမဟုတ်ဟုတ်နော်ကိုယ်တတိကိုယုံကြည်ချက်ဟုတ်နော်ဒီဖះလုံးလို့ရတာတို့လို့ရတာမဟုတ်ဒီဖះဝေးပါတယ်နှောင်းလာတို့ရှိမှာလေမုံမာနာသူတို့ဟောင်းသာသာတို့ကြာသွားတာသူတို့လို့လို့ရသေးတာဒီသူတို့လို့လို့ရရင်တို့လို့လို့မရဘူးရပါဘူးရတာပဲရပါပါ ဟင်အဲခိုးကြီးမှုကိုရောကအားလို့လို့မထင်ပါနဲ့သူကဘူးတောင်ရသေးဘုန်းကြီးကဟိုဘာတို့220သိခါဘုတ်တွေဘာတွေညာတွေနဲ့ခိုးရောကရာကြီးကလူက၅ပါးတိလာလေးနဲ့ပေါ့ပေါ့ပါပါဗျဟင်အခန်းကြတော့ခဏတော့ပေါ့ပါဗျဒီမှာတရားအားထုတ်ဖို့နေနေတာဒါသူဟာကြီးယုံနေရတာ ဟုတ်ကလားစကားလေးစကားလေးပြောမှုတယ်လို့ကခင်ဗျားတို့က၄တောင်ကိုထားကြကျွတ်တော့၅တောင်ကို၆တောင်ကြီးနေတာတော့ပိုပိုလေးကြဟုတ်ဗျာဒီမှာအဲ့ဒီဒီကနေ့၄တောင်ကို၅တောင်ရုံရတာကိုဆန်းရတာကိုမနေဘူးကြခင်ဗျားတို့ကပို့ဖို့ပါပါရပြရရှိခင်ဗျားတို့ကရဟုတ်ကြဟင်ကိုကလူချင်းဖို့လူတယ်ဟုတ်ပါဗျာဟင်ဘောတာပန်ချီဘောသူဒီဘောပတူလုံလုံ ဆွေးနွေးပြီးအိမ်တော်သားမွေးနဲ့ဖြစ်တဲ့အလုပ်ဒီဥပုရဲ့ကြီးတောင်းဖို့လို့ဘာလို့ဘာမှမပါဝဲလွယ်လေးဒေါက်တာကြီးရအဲ့လိုကိုသတိကိုယုံဖို့လူချင်းသိကနေပြီးအဲ့ဒီပဒါဘက်ကိုမအားကောင်းမှပြောင်းအဲ့ဒါအရင်ကအရင်ကြောင်းနာဒေါက်တာကြီးရဟင်ဒေါက်တာကြီးကြောင်းမလားအမှားကပြောင်းမလားဒေါက်တာကြီးကြောင်းလို့ရဘူး မှတ်တာပြောင်းမှတ်တာပြောင်းဟင်တတိယပြောင်းပြီးအထုဘာမှမလုပ်ဘူးသူကမှတ်ဖို့ပဲဒီသူကသူဖြစ်သွားတယ်ဒီသူကသူဖြစ်သွားတယ်ဒေါသကြီးတဲ့သူကတော့လေနမီဌာနနေမှာပေါ့ခန္ဓာနဲ့ကြီးတဲ့အတိုက်အတိုက်တာပေါ့အတိုက်တာဖြစ်တဲ့လေတမီတာဌာနပုဂ္ဂိုလ်ကဒေါသကြီးတာပဲထုတ်ဝင်တယ်လို့တိုင်းဝင်တယ်ပဲသင်ခြင်းမရှိဘူးခြေရာဝတိမအားကောင်းလာလို့ ဒီအမှတ်ပြည့်လာပြီဆိုလို့ရှိရင်သူကတို့ပညာပဲသွားတော့ဒေါသကြီးတွေပညာကြီးတွေဒေါသကိုအရာကိုပညာဆိုတဲ့အရင်ပဲသွားဟုတ်ကြအဲ့တော့ပညာရှိတာတော့စိတ်ဓာတ်တစ်ခုပေါ်လာရင်သူကပညာနဲ့ဆင်ရင်ဒေါသသာကရုဏာဝင်လာမှာဒေါသသာမေတ္တာဝင်လာတော့ဒီနည်းနဲ့သူကရင်လာတယ်ဟုတ်ကြပြီးတော့တို့ကမေတ္တိမိတ်ပါတယ် ပညာမှန်နဲ့နေခဲ့တာဘောဟနဲ့နေခဲ့တော့ဒီပြည်သူလူဒီပြည်သူသားတွေ့တိုင်းမနေတာဟုတ်လားအဲ့ဒါကိုဒီမှာအကောင်းဆုံးနဲ့တို့ရင်သူကကောင်းတဲ့အတွေ့ခေါ်တဲ့သွားတော့မဝိတ္တလို့ခေါ်တယ်ဟုတ်လားအဲဒေါက်တာကြီးတို့တော့ဒီမှာပေါ့ဗာထာရာအဲလိုခရီတူတို့လေနော်ဟုတ်ဆိုခရီဒီလားဆိုခရီဒီဟင် Yohriduna. Adara Seru, Ranama Witati, a two hope To the meeting in Nigeria, what the king of Jinai, a two hope to one. Meeting in Nadon, the Yimia, the Huat, the Kure, who say to do that. Teaching of the day. Eh, Tama Witat Wara. Eh, I sang on the Enemo Loka, Dogavia. ဟင်မူလာသက္ကနဲ့ဥမမောသက္ကဘေကတာမလို့ဘုလိုသက္ကပြင်းနေတာပဲဘယ်နေလို့ကဲကဲတော့ကပြောတော့ကပြောကဲဟုတ်ပါမလားဟိုဟာဘွဲဘူးပြသားနေဥမမောသက္ကကသင်္ဃဟင်ဘွဲဘူးပြသားနေပြီဘုရားကဘွဲကပြီးပြီလား နာတာနေမဲ့တော့ပဲနိုင်အောင်လို့အာမင်ခုမှတနာကြီးထိုင်းနေရတာကိုစင်ကလည်းတဏီဘူးသိုးသားထားတာဟင်ကိုစင်ကတဏီဘူးသိုးသားထားတာဟင်ဟင်ဒီကတနာကြီးနဲ့ဆိုရင်တော့ຢာသေးဘူးလေတော့တော့တော့ဘာကြပြောဦးလေဟောရှိရမရဘူးလေဥပမာဆရာရဲ့တာအောင်လုပ်မှာပါဗျာဒီဥပမာဆရာ သိရအောင်လို့ရပါသိပါမယ်ဆရာတော့မသိသိနေနိုင်ပါမလားသိပါပါရအောင်ကျုံတော့တာကအတန်းနာဒီအပြင်ကိုပြင်ပြီးပြင်းတဲ့နေရာအတားနာမျိုးတွေ့ဖို့ဒီအဲအတားကြောနိုင်ရရင်ပါဗျာဒီရင်အောင်နဲ့ကြိုးစားပြေနာကြဘူးပါပါ ကျန်တော့လောက်ကြီးမြုံငယ်မြုံတော့ဒီမှာတို့ဒီတော့တွဲတော့တကယ်ပြန်လို့ရမယ်။တော့လည်းကြောက်တော့ရပါဘူး။ပြန်လို့ရမှာဆိုတော့ဆန္ဒတရားတွေဟုတ်သူတို့ဘောတိုင်းသူတို့လားမလို့လား။ဘုရားရှင် တောင်းကြတော့လည်းပေရီတောင်းပဲပြင်နေတယ်ပဲပြင်နေတယ်ဘာမှမကြောက်ဘူးဒါမျိုးတဲ့တဲ့မှာပေရီတဲ့တဲ့မှာဟောဒီကတော့ကိုပဲလေလို့ ဘယ်တော့သူ့ကြည့်နေတာလေသူကသူ့ဟိုရှိရသွားတယ်ဘယ်တော့နောက်ကခက်တန်းသားနေဟုတ်တယ်သူ့ကြည့်နေလို့သူ့ကြည့်နေလို့အဲ့တော့တာယူခဲ့တယ်လို့နောက်ကလိုက်မလို့တဲ့ခဲ့တယ်လို့ခင်ဗျာခင်ဗျာခင်ဗျာခင်ဗျာတို့ခင်ဗျာတို့တော့မလာမလို့ပါလားဒါလည်းခင်ဗျာတို့ဘာဖြစ်ဖြစ်ခင်ဗျာတို့ဒီနေ့ကြီးခင်ဗျာတို့ဒီနေ့ကြီးကလည်းလို့ပြောနေတာဗျာအဲ့ဒါကလည်းပြောတာပါ ဟောလာဟိုတို့ဒေါက်တာကြီးနဲ့ပေါင်းမလားဒေါက်တာလူငွေနဲ့ပေါင်းမလားဒေါက်တာလူငွေအရှင်ဘုရားကိုကူးနေတာဗျာဟိုပါပဲဗျာကံပြူမှာကြတော့ငွေသေးတွေထုတ်ရောင်းတော့တိုင်ခံရလို့ကြီးတန်လွဲရောက်လာကံပြူကသေးရောဖြစ်လာတယ်ဗျာဟုတ်ပြီအဲ့မှာငွေသေးတွေထုတ်ရောင်းတော့ တိုက်ခံရတာမဟုတ်ဘူးဘုရားတန်တန်လို့ရခိုင်ပြည်နယ်ရောက်လာဘုမမွေသေးရောက်လာတယ်ဘာလို့တိုက်ခံရတာတော့မွေသေးကြီးမွေသေးကြီးမွေသေးကြီးမွေသေးကြီးမွေသေးကြီးရောက်တယ်ရောက်တော့ဘာဖြစ်လို့ဟိုခမရတို့ဒီမှာပါဒေါက်တာသုံးနေဟိုရန်ကုန်ဆေးအုပ်ကြီးကအိုင်ဆိုတုတ်ကပါလို့ကြီးဟုတ်ကဲ့ပြီးတော့အဲအတူကြောင်းတကာကြောင်းပါလေဆိုတော့တန်တိုင်းယူပါအဲတောင်းတွင်းကြီးမှာဆေးအုပ်ကြီးကြတယ် လူခေလူခေလူခေဟိုဖေးကဘာကဘယ်နည်းနဲ့သာဘာကဘယ်နည်းနဲ့သာဘာကဘယ်နည်းနဲ့သာလဲအဲ့လိုဟိုရန်ကုန်ကနေပြီးခွေးသားနဲ့ပို့တာဟုတ်အဲ့ဒါဥဆုံးကြီးကအဲဒေါက်တာဖေးပါလို့ယူယူထုတ်တာထုတ်ထုတ်တာထုတ်ဟိုကဒေါက်တာဖေးပဲလေလို့ထုတ်တာထုတ်ထုတ်တာထုတ်နေအဲ့ဒုံးနေတာ၆လမှမကြည့်သေးဘူးကို တယ်အဲ့တော့တော့စိတ်ကုန်ပြီအပေါ်တင်တယ်အဲ့တော့သူ့ကိုလာပြီးဖိတူလာတော့ခိုင်းတာတုံးနေတာကိုခင်ဗျားဘာလို့ဒီလိုလုပ်ထားလို့ခင်ဗျားတို့ဆေးကသာလို့လို့လို့ရတာဗျယောဂါကိုခဏနဲ့လို့လို့ရတာမဟုတ်ဘူးဆိုအားပြန်လို့ပြန်လို့ပြန်လို့ဦးသိုးပြီးထူးကြတော့လို့ပေါ်ရတယ်ဟင် လို့ပြောတော့မလို့ရဘူးလားခင်ဗျာတော့တော့တော့လူဝေပြောအဲ့လိုမလို့ရဘူးတခါတို့ရန်ကုန်သူတို့ဆေးတွေဘာလို့တော့ဟိုရှားတော့သူ့ဘူရန်တွေကိုထွက်တဲ့ဟာဒီပေါ့ဗျာထွက်တဲ့ဟာတွေကသူ လာဘူးကတော့ဆေးရမရေးပြီးတော့ဆေးရမရေးပြီးအဲ့တော့ဟိုဒေါက်တာမောင်ကျော်ဆေးဦးဆေးဦးအဲဒီဟိုထောင်သားကြီးကလိုက်တော့ဒေါက်တာမောင်ကျော်ရဲ့လက်မှတ်နဲ့ဦးဆုံးရဲ့လက်မှတ်ကြီးတဲ့တနင်္လာမှကနေနဲ့ ဝါလုဒ်တို့ထောက်လှမ်းရေးကခေါ်ပြီးတော့ဒါဘယ်လိုလုပ်ပေးတာတို့၊ဒေါက်တာမောင်ကျော်ခေါ်စစ်တာဆရာကိုကြည်၊ဒါဘယ်လိုလုပ်ပေးတာတို့၊ဘယ်နှစ်လုပ်ပေးတာတို့နဲ့ခေါ်စစ်ခံရတယ်။ဦးစိုးမြင့်လည်းရောက်ရောခေါ်လာတာကျုပ်ဆရာဝန်လက်မှတ်၊နိုင်ငံတော်အတိုပင်ခံဆရာဝန်လက်မှတ်။အဲဒီတော့ကျုပ်ဆရာဝန်လက်မှတ်ကလူမမာအတွက်ကိုကျုပ်ရေးပိုင်ခွင့်ရှိတယ်။ခင်ဗျားတို့ခရီး ဟိုရေးမပေးသေးခြင်းရင်ဟောဒီလည်းမှယူထားလိုက်ဆိုဟာဟာတန်ကိုပါဘူးတင်လိုက်ကတော့ဒေါက်တာလိုဝေဘူးဒီပါရဟုတ်ရပါဘူးတဲ့ငုံငင်းတော့အောင်ဗျာအဲခဲခဲခင်ဗျာအဲဒီအကူဂျေရင်မြတ်သားနဲ့လွတ်ထားသူတို့ရှာတန်နေကြတာ 哪里去了？啊，哪里去了？没呀，都过